17ရက်5လ2009ခုနှစ်မဟာမြိုင်ဒေါ်စခန်းအကျွတ်လွတ်ကျောင်းပေါ်၌မန္တလေးရန်ကုန်ဒဇယ်တပိတာဝကများတွင်ကျေးဇူးရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသော သဘောအသည့်ကို အမှန်မြင်အောင် ကြည့်ကြပါတရားတော်ဒီဖြစ်ခြင်းနဲ့အားကြောင့်သူကညင်ပြတ်ထုတ်ပါတို့တော့ညင်ပြမထွက်တော့တစ်ချက်မှတစ်ချက်တော့ညင်ပြီးဟိနောက်နှမ်းပေါ်တာပဲထင်တယ် မတ်တဲ့ရင်ကြောင်းပုံမှာနော်တို့ဒီညင်ကိုညင်ကိုပဲဝါသနာပုံတော်ပဲဟင်ညင်ဆိုတာကတို့ပြောရင်တော့ဘယ်ဟိုຢာကအာကြီးတဲ့ပုဂ္ဂိုလ်ကသူကြိုက်တာပဲသိတယ်ကျန်တာပါဘူးသူကြိုက်ဖို့ပဲသိတယ်ကျန်တာပါဘူးဒေါ်လာညင်ကြီးတဲ့ပုဂ္ဂိုလ်ကလည်းဘာလို့လို့ဟိုကထစ်တယ်ဆိုသူဟိုဘာလို့ຢာကပြောဖို့ပဲသိတယ်ကျန်တာပါဘူးတမန်ပါဒါညင်ဆိုတာအဲ့ဒါပြောတာလေတင်ပါပြီမောဟဓမ္မကတော့သူကဟိုຢာကနဲ့ဒေါသကအတက်သမားဘူးပဲ လောဘကအကြသမားဒီဒုက္ခလို့ဆိုရင်တော့ဟောပေါ့ကွယ်ဟိုယာကကြီးတဲ့ပုဂ္ဂိုလ်ကဒီဝါရေးမှာထူးချွန်ဒေါသကြီးတဲ့ပုဂ္ဂိုလ်ကသိရေးလို့နိုင်ငံရေးလို့ထူးချွန်မောဟကြီးတဲ့ပုဂ္ဂိုလ်ကသူများနောက်ကဟိုနောက်လိုက်တယ်ဟုတ်ကလားနောက်လိုက်တယ်ဟဲ့သူကတက်တာခူတာကိုဘာလို့ဆိုဟင်ဟုတ်တယ်နဲ့မောဟကြီးသူက နောက်လိုက်တယ်ခွဲသူကအကြသမားကိုမွန်ယောက်ကအတက်သမားကိုဝိတ္တမဖြစ်တာဒီကသူကြလို့ဖြစ်နေတာမောဟက ဟုတ်နော်ဟုတ်နော်အဲမောဟရမကလည်းသူတက်တာဟုတ်ရမယ်သိတယ်ကျန်တာဘာလဲဟုတ်တယ်သူအဲ့ဒါသာသမာဟုတ်ခဲ့တင်ပါဗျာဟုတ်တယ်နဲ့ဟဲ့တင်ပါဗျာအဲ့ဒါညင်အဲ့ဒီညင်တိုင်းလိုက်ကျင့်တာကိုဇေယိုက်ခေါ်တာအဲ့ဒီဇေယိုက်တိုင်းဘဝဆက်သက်လိုက်ပါနေအရှိပါနေရင်ဝါသနာတင်ပါနော်ညင်ဇေယိုက်ရဲ့ဝါသနာရဲ့ဘုံမှုပဲဟုတ်နော်အဲ့ဒီရှိတဲ့အဲမှာတို့ဟို ဘုရားရဲ့တာဝကခုံမှာပေါ့ကွယ်အဲယဟန္တာတွေနော်အဲဒီယဟန္တာပုဂ္ဂိုလ်ကဟိုဘာခုံမလို့ဟိညင်ဝါဒနာမပေးနိုင်ဘူးတရားတာပေးနိုင်တာဘုရားမှာဒါကတော့မရှိတော့ဘူးလေဒီဒေါသတော့မရှိတော့ဘူးလေဒေါသမရှိတော့ဘူးလေအကျင့်တော့အဲ့ဒီယာကနဲ့ရှင်နဲ့အကျင့်မကျင့်တော့ဘူးခေဒေါသနဲ့ရှင်နဲ့အကျင့်မကျင့်တော့ဘူးခေမောဟနဲ့ရှင်နဲ့အကျင့်မကျင့်တော့ဘူးခေအကျင့်ဟိုကတော့ဟိုပယ်နိုင်တော့တရားတော့ပယ်နိုင်တယ်ညင်ဝါဒနာကိုမပယ်နိုင်ဘူးဟိုတို့ အဖွာလာကြီးလို့နဲ့ပြောလို့ရှိရင်တော့ဟိုပေးရပါအနာကြီးပေါ်တဲ့ဟာကအနာသာပြောက်တာအနေရွတ်ကြံရခက်ဘူးဟုတ်ကဲ့ဟုတ်ဟေးဒီကြမှာပါတို့တွေလေအနေရွတ်တွေရှိတယ်ပေးရပါကြီးတွေလေရှိပါဗျာဟေးအဲတို့ဝါဒနာဆိုအဲ့ဒါမျိုးကြီးကြအဲ့ဒါမျိုးကြီးကြဟေးညင်ရောက်ဖြစ်တဲ့ဝါဒနာလေအဲ့ဒီတိုင်းကြီးကြအဲဟိုဟိုယဟနာပုဂ္ဂိုလ်များမှာအနေရွတ်ကြံရတဲ့အနေရွတ်ပါ သူကဟိုဟိုပဂတိသားဖြစ်အောင်မလုပ်နိုင်ဘူးဟင်ဟိုတရားတော်ပြောက်တယ်ဉာဏ်ကြံရထားအမြင့်ကြံရထားပေါ့ခွေနော်တရားမှမရှိဘူးခွေတရားမှရှိဘူးသူကလေးသိကျင်တဲ့ကဘာတသိဖြစ်ကျင်တဲ့အားနဲ့သူကပယ်ထားတာဟုတ်ခွေနော်နော်သူကပဲဟိုပေရဲဟိုဘာခေါ်မလို့ပဲဟိုဓာကဟိုထက်လက်ထက်တယ်လီလဲလီတော့ကျန်တာတွေကိုပြတ်ထုတ်ကုန်ပေါ့နော်နော်ဟိုဒူဓာလေးတွေကတော့ပြီးတော့မပြတ်ဘူးပေါ့တော်ကတွေကြတော့ပြန်ပြန် ဟိအဲ့တော့ဒီပုဂ္ဂိုလ်မှာကတော့ငြင်းစရိုက်ဝါသနာရှိမယ်ကွငြင်းဝါသနာပြင့်နေတဲ့အချိန်ကတော့မရှိဘူးကွမြန်မာတော့ပါဟိဟိအဲ့တော့ပုဂ္ဂိုလ်ကိုဟိုလိုမြင်ပြီးတော့အကျင့်သိက္ခာကိုမောင်တို့မမြင်ဘူးလို့ရှိရင်အထင်ကြီးတာနဲ့ပြီးတာတခုခုမြို့မဝင်ပါပဲမှန်ပါဗျာဘုံမဝင်နိုင်ဘူးလားဝင်နိုင်ပါလေဗျာဟင်ဝင်နိုင်ပါလေဘယ်ပုဂ္ဂိုလ်နာမည်ကြီးလို့သွားကြည့်တာပါကွာဘယ်လူကြီးပါနဲ့ မှန်ပါမှန်ပါဟာပြီဘူးလားဟေးအဲအဲ့လိုဆိုရင်ဘယ်လိုတော့ဖုံမတင်ဘူးလားတင်ပါတယ်ဗျာဟေးတို့တန်ခါကိုမြင်ဖို့တို့ခဲရင်လည်းဟဲ့ဟင်ဟောဘူးလားဟောကျူးလားဟောကျူးလားဟောဘူးနဲ့ဟောကျူးပါဗျာဟင်ဒီရလောက်ပါဘူးဟောဘူးကလောက်ပါဗျာဟုတ်ကဲ့ဒီရဟောကျူးပါဒီဟုတ်ကလားဟာဒီနင်တို့ဟိုတန်ခါမြင်ဘူးလို့လားတန်ခါဒီဘာကြီးနဲ့ကြည့်လို့ တရားတော်မြင်တာတန်ခါမြောက်ဟုတ်ဝင်ပုဂ္ဂိုလ်မမတိတန်ခါမမတိပုဂ္ဂိုလ်မမတိတန်ခါမမတိဘာသာနင်းတို့မြင်မှုခဲရင်နေတန်ခါလာပါဘူးပဲဘယ်လိုလုပ်မြင်မှာတို့မနေ့ကလာပြောဦးတယ်ထင်တယ်ဓမ္မပါတိတော်မှာပါတိဆိုမှန်ပါပါခရီးတို့ဌာနမတိတို့ပြောတာဟင်ကိုကိုယ်တိုင်ဟိုဟွာပေါ့ဝေအရိယာညာရောက်တဲ့ပုဂ္ဂိုလ်သားတန်ခါကိုသွားမြင်နေ တို့မမြင်နိုင်ဘူးတန်ခါဘူးတို့မြင်နေတာမှန်းတာပဲရှိတယ်ခံမှန်းမနေလို့ရှိမယ်မှန်ပါဗျာဟင်ဒီကြတဲ့ကျွန်တော်မြင်ဘူးလို့လားမြင်ပါဗျာနင်းမော်ကြည့်နေတယ်မြင်ဘူးလားနေဟင်ဒီဘူးလားရဲ့နေနေဟင်ဒီဘုံဘောင်နေလို့ညောင်ကျူးသားပါမယ်ဗျာ။ဟုတ်မှာအေးအင်္ဂါလေးဝင်ကျူးသားလေးပါ။နေနေအင်္ဂါလေးကဝင်ကျူးသားလေးကောင်း။ဟင် အေဓမ္မပါတိတောမပါတိဟောဟိုဓမ္မတရားကိုပါတိမြင်လို့ရှိရင်ပေါ်ထူသူဒီမင်္ဂကိုပါတိမြင်တယ်လို့ပြောတာလေဟုတ်ပါဘူးဟိုမမြင်တို့ဝကတိတို့ဌာနတို့ကြည်ပါလားကွဟိုဘုရားရဲ့ဟို ပုဂ္ဂိုလ်ယူခဲ့ရယူပကာရတော်ပဲကြည်ပြီးတော့သူပဲရာကြီးကိုပြသာရနေတာမဟုတ်ဘူးလားဟုတ်တော့ဝကတိတောင်းပြီးကြပြီးသားပါဌာနအကြောင်းပြီးကြပြီးသားပါဟုတ်ကလားဗျာအဲ့ဒါကတို့ပုဂ္ဂိုလ်သွားပြီးတော့မြင်တာ အဲ့တော့သူ့မှာပုဂ္ဂိုလ်ဆိုတော့ထေကြီးမှုအာကုမှုပါဘူးလားထေကြီးမှုအာကုမှာပေါ့ထေကြီးတော့ညံ့နိုးတာပေါ့ကွယ်ညံ့နိုးတော့အာကုတာပေါ့ကွယ်အဲ့အဲ့အဲ့ဒါကမောင်ပုဂ္ဂိုလ်နေလားဗျာဟင်အထင်ကြီးတယ်ပြီးတယ်အဲ့ဒါဆိုမင်းတို့အဲတော့ဘာလို့မြူတင်းမိတယ်ဟာလားဟင်အဲ့ဒါမပါအောင်ကိုဖူးဖူးမှုတ်ရပါဒီလေးနဲ့ထင်တယ်မှန်ပါပါမှန်ပါပါဟေးဖူးမှုတ်မှအော်မောင်တို့ဖူးရရောက်မှာ မှန်ပါဗျာဟင်မျိုးရဲသွားတော့နေပူဆိုးမှာအဲနီနိုနဲ့ဘာလို့ခင်ခင်ဒီလိုနဲ့ဒုနဲ့ပြောရမှာဟင်ဒီနီနိုခမင်းလေးစားဖို့ဒီလိုစင်တန်းလေးရောက်ဖို့ရဖို့နင်ဘလောက်ကြိုးစားရမှန်ပါဗျာဒါဟုတ်အဖေကဟုတ်အခြေခံလုပ်ပေးထားခဲ့လို့နင်တို့ဒီလိုနေနေတာမှန်ပါနင်တို့ကိုယ်တိုင်အောက်ခြေကနေတုံညကတရားရင်ဒီလိုနေနိုင်မလားနေနိုင်ပါဘူးနေနိုင်ဘူးဟုတ်လားအေးအဲ့လိုဟိုဟိုတခါတည်းပင်ပင်ပန်းပန်းရှာရတာ ဟင်တို့ဒီနေ့ကလာပြောလိုက်ကြနင်တို့ကြားဘူးလားနေလေးည6ထမင်းစားပြီးတစ်တော့ကြားဘူးလားလူတို့ကြားဘူးလားကြားဘူးအောင်ကြားဘူးတယ်အလကားကိုပြောမှခက်လို့နေနေလေးဆိုတာတို့ကမိမှာလူဘဝဟာအပေလေးပုံသားနဲ့တူတယ်လောကလောကသမားကြီးတရားတော်ပြိတ္တာဟဲ့မှန်ပါဗျာမှန်ပါဗျာဒေါသဒေါသသမားကြီးညင်းစဲတော့ငရဲသားတွေဟဲ့ဟုတ်တယ်ဟဲ့ဟဲ့ မောဟမောဟကြီးပေါင်းနေတဲ့ခါကျတော့တိရစ္ဆာန်လေးဖြစ်ပြီးဟဲ့ပုံမှန်အဲ့သူတကယ်သွားကပြိတာနဲ့တူတူပဲမှန်ပါဗျာဟောပြိတာနဲ့ကြည်တာပါလာလို့ဆိုတယ်မှန်ပါဗျာအဲ့ဒီမှာစာတုံးထဲဖတ်ဖို့တယ်ဟိုဟိုဥတပေတို့လည်းဖတ်ဖို့နာမသိဘူးတို့လှူတဲ့နေရာခုနကဟိုအလှူမလှူတတ်တဲ့ပုံကူပေါ့ဟိုဖျားအာယုံမပြူဘူးဗေဒီလောက်ဟုတ်နော်တန်ဃာကိုထိမရောက်ဘူးပုဂ္ဂိုလ်လောက် အဲ့လိုမလှူတတ်တဲ့ပုံပုံများကအတူတကယ်ဖြစ်တယ်အတူတကယ်ဖြစ်တာအဲ့ဒါတောင်တို့ဘာလို့မကြောက်မလားဟိုဗမာပြည်တောင်းသူတောင်းကြလားကရင်ဒီထောင်းသူညောင်းကြလားဟိုဒါဘူးလားဘွာရဒီဘွာလာဟိုကွယ်ဟေးဟေးကြည်မြင်နေအဲတောင်းမလို့တော့ရည်ရှိသူကအဲ့ဒီသူကခင်မင်းလေးနဲ့သွားတာလေဟုတ်ပါဗျာဟိုတို့သာတို့ထဲတောင်းကြီးခဲ့ဘူးပါလေကွယ်ဘူးတို့ဘာကလေ ဟိုမောင်လို့ဒီမှာပေါ့ဖိတ်ကြီးဖိတ်ကြီးခဏတို့ဖိတ်ကြီးဟုတ်ပါဘူးခဏတို့ဖိတ်ကြီးနေလို့ဒီလေမှန်ပါပါအဲဒီခဏတို့ကြောင်းကကြောင်းတခါဒါဟိုဒုနဲ့ဒုနေတာဦးသိန်းထွန်းဆိုတာအဲခဏတို့သားဟုတ်သူတို့လို့ဒီလားသူတို့ကြောင်းကသူတို့ကိုယ်တိုင်ဒီလားအဲဒီကြောင်းတခါပြီးတော့အဲဒီဟိုဘာကြီးပေါ့အကောင်ကြီးဖြစ်တာဘသူတကယ်ဆိုတာပါဠိလိုဗမာလိုအကောင်ကြီးတိတ်တာကတို့လူသူတို့ဟာဟိုတိတ်တာဟို ဒိုးစားပေါ်ဆိုရင်ဟိုဗမာကောကြတော့တစ်ခေပေါ့မှန်ပါဗျာအတူတကယ်ကြတော့တစ်ဖက်ပေါ့မှန်ပါဗျာဟင်တစ်ဖက်ဆိုတာအဲ့ဒါဟိုတို့ငယ်မှတော့ကြောက်တွေ့ခဲ့ဘူးပြင်သူများပါတယ်တစ်ဖက်ကိုခုတော့မတွေ့ဘူးတော့ဘူးလေဟုတ်ကလားဗျာဟင်အေးအေးအဲ့ဒီဟာကြီးကမောင်တပည့်ကြီးဖြစ်နေတာလေဗျာညာမောချုပ်ပြီးဆိုရင်ကြောင်းမောတက်လာပြီးဖရာကောင်းဝင်အိတ်ထားတယ်မိုးတွေကနီးနေတဲ့အတွက်သူ့ကိုမွေးနေလို့ခေါ်တယ်ဘုန်းကြီးကလည်းသူ့ကြောင်းတကာမှပြီးတော့ ကျောင်းသားတွေဝင်နေအဲဒီကိုသိန်းတို့လို့ပြောထားတယ်ဝင်နေတော့မင်းတို့ဘာမှမလုပ်ကြပါနဲ့ကွာသူကလည်းမင်းတို့ဘာမှလုပ်တာမဟုတ်ပါဘူးဟိုကလည်းဟိုကျောင်းတကာမှန်းပြီးတော့ကျောင်းသားကိုကိုကိုရဟန်းနေရလဲမကြောက်တော့ဘူးပေါ့ဟဲ့ဟင်အဲဒါဖရာကံပြီးဝင်အိတ်ဟင်မင်းနဲ့လင်္ကန်ကြီးကြောက်သေးဘူးညနေဝင်အိတ်ကျောင်းဆွဲလို့မဆူတာလို့ကျောင်းတကာဖြစ်တာမှန်ပါဗျာ မှန်ပါဗျာဟင်မှန်ပါဗျာဟင်အလိုမတရင်ကိုကြောင်းကိုကြောင်းပြန်ကောက်ပါမယ်မှန်ပါဗျာကိုခရကိုပြန်ကောက်ပါလေမှန်ပါဗျာဟင်တိတ်တာကတော့တာခွေတာဘောကမရခွေမရဘောအဲ့ဒါလေးတွေဘာအဆောင်ပေးတယ်တို့ဟိုခုဒီရုံးနဲ့ဒီဒီတိုင်းဒီအင်ကြီးကိုသားတဲ့အတိုင်းပဲဟိုနောက်ဆုံးပြီးတဲ့အင်ကြီးကိုသားအယုတ်ပေါ်ပွဲအဲ့ဒီဟာလေးနေချာကြတာဘာလို့အမှ လောဘကြောင့်ဖြစ်တာဟုတ်ပဲကုသိုလ်ကြောင့်ဖြစ်တာမဟုတ်တဲ့အတွက်သူမှနတ်တုတ်တာဘာမှရှိဘူးဟင်အကောင်ကြီးတော့ကြီးကြီးအဲလောဘကြီးတဲ့အတွက်သူမဟောက်လို့နေမှာပေါ့ကွာမဟောက်မှန်ကြီးတော့ဗဇာမရှိဘူးဟာဟုတ်ကြည့်လားမရှိပါဘူးမန်ထောင်းနေတော့ဟိုတက်ဖန်တော့ရတယ်ဟုတ်လားဟင်မာကြမောင်းမှာကလက်ရင်းနဲ့ကြိုက်ကြိုက်နေတာဟုတ်လားဟဲ့ဟင်အဲမဟုတ်ဘူးပဲသူလည်းလောမကြီးတဲ့အတွက်ပသမပါဘူးခမင်းလုံးတစ်လုံးကို ဟိုခွဲသားရတာတဲ့နင်းဟင်ဟုတ်ကလားဟဲ့ဟင်ဟင်တော့လူကတော့နေလို့လူဟာမျိုးလေပတကလောဘကြီးတော့ကနဟော်ကြီးဖြစ်နေမှာပေါ့လောဘမှန်တဲ့ကြီးဟုတ်ကလားဟဲ့ဟင်ဟင်ဟုတ်ကလားဟဲ့အဲ့တော့တို့နေမှာကတော့လူတိုင်းဟဲ့နင်တို့လည်းပါတယ်အပေလေးပုံသားနဲ့နင်တို့ဘာမှမထူးဘူးနေပေါ်ပါနေပေါ်ပါဒါမှမဟုတ်နေလေးပြောတာ ည6ကြတော့ညကြတော့ဘာလို့အားသေးလို့ဘလို့ပြီးပြီးချင်းလဲဟေးအဲ့ခါကျကာမဂုခံစားပါခြင်းနဲ့ညကိုရေချိုးဟာဖာဟာတော့ဟာအိတ်ဟာပြောဟာအဲ့ဒါကနတ်6ခန်းနဲ့တူတဲ့အတွက်ည6ညမလို့ဖင်းနေတာလားထင်တယ်။ဒီမှာပြရတယ်။နေမှာတော့တူနဲ့တူလူဟဲရဲ့ဟဲဟိုခုံခဲကြောက်ခဲနေပြီးရတာမဟုတ်လား။ဒီနေ့ည6ခမေးသားပြီးတည်ဆိုတော့ ထမင်းသားတော့လူသားသားတာစားပြီးဘိုင်းအင်းမှာပေါ်ဟုတ်ပါဘူးဟုတ်ကလားမှန်ပါဘူးအဲ့ထမင်းသားပြီးပြောတာနင်တို့အဲ့လောက်လုပ်တာငါဒီလိုလုပ်လို့လားမလုပ်ပါဘူးငါလည်းနင်တို့လိုလုပ်တော့ငါနင်တို့တော့မချမ်းသာဘူးဒါမှငါမလုပ်တော့ဘယ်နဲ့တော့ချမ်းသာပါဘူးဒီလိုလာပြီးဘွားငါကလာဖို့ပါလို့နေလို့ပြောလို့လားပြောပါဗျာဒီနေ့နာမည်များဆင်းရလားတကယ်ကြီး ဖြစ်ပါဘူး။နိုင်ရင်ဘာယူခဲ့ရမယ်ပါလား။မပါပါဘူး။အဲဒါသူတို့ဟိုတို့ငငယ်တုန်းကဆိုရင်တော့ဒါလေးချင်းမြောက်တော်မူပါဖေကပြူတာတော့အောက်ကျွေလေးနေဟုတ်တယ်ဒါလေးချင်းမြောက်တော်မူပါဖေပါလားဗျာဖေအဲလူလာတော့အဲဘယ်နဲ့တော့ခဲ့လူယူသေးသေးနဲ့လူရတာထင်တယ်မှန်ပါပါ ဟင်ငါလည်းမိဘနှစ်ပါးကမွေးတာပဲနေလည်းမိဘနှစ်ပါးကမွေးတာပဲဟုတ်တယ်လေဟင်ဒူလာဟဲ့ခင်ဗျာဒီနဲ့ဒူပါဘူးဒူပါပါအဲ့ဒူပါဦးပဲဟင်အဲ့တော့ဒီလိုနေရာမျိုးများငါတို့ဘယ်တော့မှရောက်ပါမလဲဆိုတဲ့ဟာဒီကိုကြည့်ပြီးတရာတက်လာရင်မျောဟိမှန်ပါပါဗျာဟင်မှန်ပါပါဟုတ်ကလားအဲ့တော့ကြည်တာရဲ့ဖူတာရဲ့မျောတာရဲ့ခင်လေးနင်းပဲနေရပါတော့ဒီသုံးချက် ကျူးစားကြပါရင်ဆုံးမဟုတ်ပြည်တာနဲ့နေပြီးတာကျူးစားချင်းတယ်ဆိုတဲ့ကနေမဟုတ်တော့ဘူးဟေးခုမှနေချင်းတယ်ပဲရှိသေးတာမဟုတ်တော့ဘူးဟင်ဟုတ်ကလားဗျာခုမှကျူးစားပါလားဟင်ဟေးနင်ခုမှကျူးစားပါလားကျူးစားပါအော်မမင်းတို့ကထင်တာကတရားဆိုတာတခြားထင်တာနေတဏီကိုလှုပ်တာတွေကတရားကြီး ပါဘုရားဝိရိကပေတိလောက်တာတွေကတရားကြီးတယ်ပါဠိလိုဓမ္မကိုကွယ်ပါဠိတော်တာနော်ဓမ္မဆိုတာသူ့ကိုဖွင့်တော့နိတတနိတိဝကဘာဝနိတတတက်ကိုခေါ်ရမို့ဘူးတတဝါကိုခေါ်ရမို့ဘူးလူငယ်နိုင်ဝိုင်းဒီတတဝါခေါ်ရမို့ဘူးဓမ္မနိတိဝအတဲ့အတ္တလိကဝိညာဉ်ကိုဒါကိုခေါ်ရလည်းမဟုတ်ဘူးတဘာဝသဘောလေးပြောတာလေဟုတ်နော် ဒီမှာပါဘောလေးပြောတာမှန်ပါပါအဲ့တော့ချိုးတာပါရင်ဟိုယတနာပါရင်ချိုးမှာပေါ့ကွချက်ကူမကြည့်ရဘူးကွအဲ့ဒါတတ်တယ်မှန်ပါပါဟင်သူ့ရဲ့ချိုးတဲ့သဘောလေးမရှိဘူးလားရှိပါတယ်ဗျာတတ်တာချိုးတာတွေ့မှာပေါ့မှန်ပါပါဟုတ်တော့မှန်ပါပါတတ်တာချိုးတာတွေ့မှာပေါ့ချိုးတဲ့သဘောလေးကအဲ့ဒါတရားပဲမှန်ပါဗျာဒါတော့သူ့ဘက်ကပြောတာလေဒုဘက်ကကြီးတော့အဲ့ဒီခြူတာလေးကိုခင်လေးနင်စားကျင်တယ်ဆိုရင်စားကျင်တာနင်ခန္ဓာကိုယ်ရဲ့ဘယ်နာမှာထားတော့ စားခြင်းခဲကြီးလို့နင်ခံရတဲ့ရှိသလားရှိပါဗျာ။ထည့်ထားသလားထည့်ရှိပါဗျာ။သူကစားခြင်းလာတဲ့သဘောအငွေ့သက်ကလေးကွယ်သူစားခြင်းလည်းကြီးကြောက်သွားတာ။မှန်ပါဗျာ။ဘာသာပြီးရှိသေးလို့လားရှိပါရှိပါဗျာ။သဘောပဲဘာမှရှိတာမှန်ပါဗျာ။ဟုတ်နော်မှန်ပါဗျာ။ဟုတ်တယ်နော်မှန်ပါဗျာ။ရှင်းတော့ပါလေ။ ဒါကများတို့လည်းသာသာခုနေတာပါပဲမှန်ပါဗျာဟင်စာရင်းတကလေးပဲလို့လာပဲကြည်ပါဟင်ဖာပြီးသူဘာလို့ပဲကြည်ပါတရားဟဲ့မှန်ပါဗျာကဲမအားလို့နေလို့ကျင်သေးလားဟဲ့ဟင်ဟင်ကျေသာသာကျေသာသာအဲအဲ့ဒါဒေချာပတိနဲ့မင်းတို့ဘယ်လိုသားတာလို့မင်းတို့ဘာဖြစ်တာလို့ဟင်ဟိုဟိုဘာလေးကွအဲ့ဒါကိုအကုန်လုံးဒီတိုင်းနေတယ်တို့တရားမှာရုပ်တံမယုံညတ်တာရှိတို့လောကီကခွဲ ပေါ်တာရုပ်တယ်ပေါ်တာမြတ်တယ်ယောဂီခွဲတရားမှာရုပ်တာလဲခုနတို့ပြောသလိုပဲဟေ့သဘောလေးပဲရုပ်ဘူးကြီးရဲ့လို့ရှိသေးလားရှိပါဗျာမြတ်ဘူးကြီးကိုရှိပါဗျာသဘောပဲအဲ့တော့ရုပ်တာလုပ်တဲ့ချိန်ရုပ်တာကိုဘယ်လိုရုပ်တာလဲမြင်အောင်ကြည့်တာဟုတ်ပဲမယုံပြီးစားတဲ့အချိန်ကိုမယုံပြီးမကြိုက်တဲ့ပုဂ္ဂိုလ်ဆိုတော့မယုံပြီးဒုက္ခရောက်တဲ့ဆိုတော့အဲ့ဒီမယုံပြီးစားတဲ့ဟာကို ဖမ်းနေတဲ့အချိန်ပဲသူ့ငရုတ်ပြီးဖတ်တဲ့အကြောင်းပြီးရင်အဲသူ့အကြောင်းပြီးပြီမဟုတ်လားဘယ်ဟင်ငရုတ်ပြီးသတ်တာငရုတ်ပြီးဖမ်းလို့ဟိုသတ်တယ်လူတိုင်းပြီးတယ်နော်ဘယ်လိုသတ်တော့ဒုတိယပြီးဘယ်သူမှမဖြစ်နိုင်ဘူးဖြင်းနိုင်လားဟိတို့ဖြင်းနိုင်ပါဗျာငရုတ်ပြီးသတ်ပဲလို့နေတော့သတ်တယ်နင်းဖြင်းပါပဲမှန်ပါဗျာဘယ်လိုသတ်တော့ငင်းပြောနိုင်လားမှန်ပါဗျာမင်းဘယ်လိုမှမကြည့်ဘူးပဲလေခံစားရပြတဲ့သဘောရှိပါလေဆရာ ဥမာနေမှန်းပြောတာနေမှန်းပြောတာနေတိုင်းမှမမှဘူးလေဒီကြာဘူးနာဝတဲ့ပြောတာနေမှန်းပြောတာလေဟုတ်မောဟင်ဒီဘသူပြောတာသူနားရဲဝင်နေမှန်းဘူးကောဟင်မှန်းပြောတာနေစပုံစံနည်းလေမှန်ပါဗျာသူဝါလာပဲရုပ်ရှင်ကြည့်တဲ့အခါရုပ်ရှင်ဇာလံကိုစာအဆုံးကြည့်တော့သူ့အကြောင်းကိုဟိုဘာတော့အလုံးဆိုရင်လည်းလုံးပုံလုံးနီးလား တာဝန်ကရောက်တယ်ဆိုတာဝန်ကရပုံရမည်ဟင်ဟောကလားအမျိုးမန်တက်မဟာဆိုအမျိုးမန်တက်ပုံတက်နေစာကအဆုံးကြည့်တော့နေမတွေ့ဘူးလားဒီလိုမှမကြည့်ရင်နေစတဲ့ဒီရာဝင်မသိနိုင်ဘူးရာဝင်ကားဟုတ်ဒီစရာဝင်ကားကြီးဘယ်နှခါမှစဆုံးကြည့်ဘူးတော့မကြည့်ဘူးပါဘူးဗျာကာမနေဒီကြည့်လည်းမကြည့်ပဲနဲ့မင်းဖေးနေနေတူ ဟုတ်ပါရဲ့ဟုတ်ပါဟုတ်လားဟုတ်ပါရဲ့ငါကဘုရားပြောတာဟုတ်ပါရဲ့ဟုတ်ပါရဲ့ဟုတ်ပါဟေးဟုတ်ပါဟေးဟိုဘယ်လိုခေါ်လို့လဲဥက္ကဖေကြီးရမလို့သူကဘာခေါ်လို့ကဖေလေးပေါ့ကဖေကြီးရမလို့ကဖေလေးဘောကလာဟဲ့ကမလေးဖြစ်နေပါလေဟေး ခေါင်းမကြီးရဲ့မွေးတော့ခေါင်းမလေးသိနေပါဘူးခေါင်းမကြီးမွေးဟုတ်ကလားလေခေါင်းမကြီးမွေးတော့ခေါင်းမလေးအဲ့ဒါညင်းအရင်ကကိုကြော်မြင့်ကိုတော်တော်မြင့်ကတ်မှန်ပါဗျာခဏတို့တော့လို့ပေါ့ခေါင်းမလာဒီမတို့ကဘူးလေတွဲပြီးထဲခဏပြီးပါလေရွာလေးတို့တို့လှူထားတာဒီမှန်ပါဗျာဟင်နေမငယ်ငယ်ရှိသေးတာတော့မှန်ပါဗျာဟင်အဲအဲ့လိုလှူထားတာဒီဒါလေးကခေါင်းသိမ့်ထားတာဟင် ပြီးတော့သူဒါလို့သူလုတ်ချင်မှလုတ်တာသူသိမှမှလုတ်တာသိမှမှလုတ်ဘူးလို့ဟင်အဲ့လိုသားမျိုးကြီးတော်တော်ကိုအမြင်ကတ်တို့တိုးနေကြတော့လို့စားနေနေတွေ့တော့ဟာဥတော်မြင့်ငါသိခိုးလို့ရတော့ခေသူ့မျိုးကဒါမျိုးကြီးဆင်းရဲလို့တော့ပါရဲ့ဟာမရတော့ရောဘာလို့ပါဒါဥတော်မြင့်ငါခွင့်လို့တာဟေးဟာဥတော်မြင့်ဆိုးတာမဟုတ်ဘူးအကုန်မျိုးဆိုးတာ တော့ကလာဟဲ့ကိုတော်ပြီဆိုတာလားသူပြောဆိုတာလားအဲ့ဦးကျော်ပြောလက်ချာတယ်ဗျာနောက်တော့ဒီချာတောင်ကြမှာဦးတော်မြေခွင့်ထုတ်တယ်အရင်ကတော့ငါနည်းနည်းမှကျင်းတာတော့မဟုတ်ဘူးမှန်ပါဗျာဟေးဘိုးရဲ့ခေါင်းရင်းတော့ပြိုင်တိုက်တယ်လို့ပြောဟုတ်ပါအဲသူကသူကဟိုငါလာရန်လောက်ခါဘူးဟာဟိုရှူတောင်းတောင်းတော့ကတကြီးဘုရားကတပည့်တော်ကိုခေါင်းမာတယ်ခေါင်းမာတယ်နဲ့ပြောတာ အရှင်ဘုရားလောက်တာရှင်ဘုရားလည်းကြည်ပါအောင်ကိုတို့အဲ့လိုသိခေါ်တာဟင်ဟဲ့တိုးတဲ့တဘာတဲ့နဲ့ဖြစ်ချင်ရာဖြစ်ရွတ်ရွတ်ပေးပေးနေတာခေါင်းမှာလုံးလို့တို့နေနိုင်တာခမည်းငယ်ကျုံနဲ့ဘသူမှာလည်းတိုက်ကြည့်အောင်ကျေရောက်တော့လို့ကဲဟေးမှန်ပါဗျာဟေးသူကလည်းရှမ်းတပိုင်းပါတယ်ဟဲ့ဟေးရှမ်းတပိုင်းပါတာဟုတ် တို့အမေကရှမ်းဘက်ကနှွေအဖေကဟိုဒီဘက်ကဟိုမနိပူရာကလားနဲ့ဟိုရသားမျိုးရဲ့မျိုးသားရဲ့သမီးလေးရတာဖေနဲ့တို့ရွာသားမျိုးပါရှိတယ်လေတို့ကဘာတော့ဝဲဟိုမင်းတို့မင်းခေတုံးကတို့ကရမ်းချက်ပြီးပို့ပါထိပြူမင်းကြီးထိပြူတော့ဥပ္ပန်လေတို့ဥမြဘူးလို့အိမ်ဝင်ရတာထိပြူတော့ဥပ္ပန်နေတာတို့မယငင်နဲ့လာနေတာဟင်ကိုဟိုဝါလာကွာ ဟိုထီးပြီးတော့ဥမရဲ့မယငယ်ကမွေးတာကဟိုဒေါ်ပေါ်လီနဲ့ဒေါ်မင်းမူသမီးနှစ်ယောက်မွေးတာဒေါ်ပေါ်လီကဥက္ကန်နဲ့ရပြီးတော့ဥမဘူးလို့မွေးလာကွာမှန်ပါဗျာဟင်ဒေါ်မင်းမူကဘယ်သူနဲ့ရတော့မှမသိဘူးကဒေါ်လာတင်းတို့ဒေါ်တော်လေးတို့ကိုတောင်းဖေတို့မွေးတာမှန်ပါဗျာအဲ့ဒါမယငယ်ကမွေးတာမှန်ပါဗျာသူကဒီမှာလာနေတာမင်းကြီးနေတဲ့ဂုံမင်းဂုံဖြစ်သွားတာငါကဒါချင်းမြင့်ချင်းသူခေါင်းရင်းကလေတော့ချင်းမြင့်ချင်းလေတော့ မှန်ပါပါဗျာအဲ့ဒါသူ့လေတော့မှန်ပါပါဗျာဟင်မှန်ပါအဲ့ဒီသူ့လေတော့လာလို့ရင်းဒီမှာမရင်ငယ်နေနေတာမှန်ပါပါဟိုမရေကြီးရဲ့ဒါဒီကဟိုရတမျိုးပေါ်မှာခြံရထားမှန်ပါပါအဲ့ဒီမရေကြီးရဲ့အငယ်ဆုံးသမီးကမွေးတာတို့ဖွာဖွာဖူးတာမှန်ပါပါဗျာဟင်အဲနေတို့မျိုးတွေပါပါပါဘောဘိုးလူတို့ဘသူတို့ကွာဘိုးဟိုဘသူတို့ကွာဘိုးပိန်တို့ကွာဟင်ဘိုးရှိန်တို့ကွာအဲ့ဒီဘက်ကမျိုးတွေပါရရတာຫນွေ မှန်ပါပါဟုတ်ကလားမှန်ပါပါအဲအဲ့ဒီကနေသူကလာတာအဲ့တော့သူကချမ်းသူလည်းနေတယ်အဲ့တော့ငငယ်ကငါမင်းနဲ့ကဘာလို့ရအမေကအဲ့လိုပြောတာအဲဦးကျော်မင်းနဲ့တိတ်ဟိုပွားမဖြစ်မှုနေနာမျိုးဖက်ပြောမကောင်းမှုမဟုတ်သူဘာမှပြောလို့မရဘူးကွာဘယ်တော့မေကဘယ်တော့ကိုလာအဲဟေးသူအချင်းမလုပ်တာမထင်မလို့ဒီနာပိုင်းလုပ်တယ်မပါလို့ဘူးလို့ဒါတို့ကလည်းအဲ့လောက်ထိကောင်းပါလား ။ဘာမို့နင့်ပြင်မှာပြန်ရေးတာ။ဟင်ဟုတ်ကလား။ဒီတက်ပြန်ရေးတာဗျာ။ဒီကရာမြင်ဝါသနာဖရိုက်ပုဂ္ဂိုလ်မှာဖရိုက်ကြည့်။ဟုတ်နော်။ကျင့်နေတဲ့နေရာမှာဖရိုက်မကြည့်ဘူး။ဟုတ်ပါဗျာ။ဟင်အဲ့ဒီအဲ့တော့ကျင့်ကုန်ကိုအာယုံပြုတ်နိုင်မှာအင်းတို့အဲ့ဒါမှန်းပဲရှိတယ်။ကိုယ်ကိုယ်တိုင်အကျင့်ကုန်ကိုမပြီးပြီးသေးရင် တန်ခါမမြင်သေးမှန်ပါဗျာဟင်ကိုယ်ကိုယ်တိုင်အကျင့်ကိုမြင်တဲ့ခါမှတန်ခါကိုမြင်နိုင်တယ်ဒီတော့ဒီအကျင့်ကိုအာရုံပြုရမှာမှန်ပါဗျာဟင်တုပ္ပတိပါဏကကောင်းသောအကျင့်စွာသည်တတိနဲ့တို့သာလို့တော့ပြပဲကိုယ့်အဖြစ်ကိုပြန်ရှုမှန်ပါခန္ဓာဖြစ်ပြန်ရှုတာထင်တယ်မှန်ပါဗျာကိုကိုကောင်းသလားကောင်းမကောင်းဘူးလားမေးသလားမမေးဘူးလားပိုင်သလားမပိုင်ဘူးလား ဒါတတိနဲ့ခုံလို့တင်ဖြစ်တာမှန်လားဟုတ်ပါဘူးဒီဖြီတာနဲ့ပြီးတာဒါကဟိုတို့ယုံနာတစ်ပါးဖြစ်ဖြစ်ထင်ဟိမှန်လားဒီခါဟိတတိကတရားပူကြီးဟိမှန်လားဟုတ်ပါပဲကိုပြစ်ကိုစစ်တာမှန်လားပါဗျာဒါမို့တရားသဖြင့်ကိုယ့်ပြစ်ကိုယ်စစ်တာတရားတဲ့အတွက်ဒါတရားထိုင်နေ မှန်လားပါခုနတို့ပြောတဲ့သဘောလေးညကြည့်တာကိုမြင်အောင်ထိုင်ကြည့်တဲ့အတွက်လေတရားထိုင်တယ်လို့ပြောတာမှန်လားပါမှန်လားပါထိုင်တာတရားထိုင်တာအဲ့ဒါပြောနော်ဟုတ်ကလားဟောအဲ့ဒါကိုသုပတိပန်တာမင်းတို့ကြတော့ကိုယ့်ဒီကိုယ်ဘယ်နှခါရှုလို့တော်မဟုတ်တာတော်ပဲနိုင်ကြီးနဲ့နင့်တင်နေရှုလားသူများပြည့်ရှုလားလေဘယ်သူပြည့်ရှုလို့သူများပြည့်နေတော့မတော်တော့မတော်လို့ပါတော့ဘယ်နှခါနေပြောဘူးတော့ပြောဘူးလားနဲ့ ရဘူးဟုတ်ပါလေအဲ့တော့ငါလိုမဟုတ်တာတန်ခါပဲငါလိုဟုတ်တာတန်ခါမဟုတ်ဘူးလေအဲ့ဒါလာတွေ့လိုက်သူမဋိပါဏကျင့်လေမှန်ပါဗျာငယ်တို့ကဟိုမတရားတာဟိုဟိုရှုလာတယ်ကိုကြည့်ကိုမရှုသူများကြည့်ရှုတဲ့တရားလားဟဲ့တရားပါဗျာဟင်တရားဘူးဟဲ့ပြီးတော့ဟို တဲ့သင်္သာကြည့်ပေါ့ကွာဒီကြက်ကလေးတွေဝက်ကလေးတွေနွားကလေးတွေနွားငါးကလေးတွေသူတို့ကသူတို့သူတို့ကလည်းသူတို့ဖြစ်တာဟာအဲ့ဒါတို့ကကြိုက်ခံတဲ့သွားပြီးစော်ကားပြမှားတာမှန်ပါပါတရားလားတရားပါဗျာတရားဘူးတရားပါဟိအဲ့ဒါအကျင့်ကောင်းလားအကျင့်ဆိုးလားအကျင့်ဆိုးပါဗျာနင်တို့နဲ့မတူတာမတူပဲနင်တို့နဲ့ဘာတူလို့မတူပါဘူးဗျာအဲ့ဒါတော့နင်တို့မှန်းနိုင်ပါဗျာမှန်ပါပါတို့နဲ့မတူတဲ့အကျင့်ဟာအဲ့ဒါတုတ်တိပ္ပန္နပဲ ဟုတ်ကဲ့ကျင်ကောင်းမယ်ပေါ့ကွယ်ဟင်သူကဟိုဗာနဲ့ကျင်ကျင်ဟိုကိရိတာခိုင်းတာလောက်ရတာထင်တယ်ဒေါ်လာကကြိုက်တယ်သူတို့လုပ်ပြရတယ်ဒေါ်လာကမကြိုက်ဘူးသူနှင်းလုပ်ပြရတယ်ထင်တယ်ဟုတ်ပါဘူးဟင်ဟုတ်နော်သူကလောဘကဒေါသခိုင်းတာကိရိတာခိုင်းတာလုပ်ထားတယ်ဩတရားအထုတ်နေတဲ့တန်ခါကကိရိတာနဲ့မဆိုင်ဘူးကိုယ်စိတ်တက်ကိုလုပ်ထားတယ်မှန်ပါပါဘုရားထင်တယ်မှန်ပါပါဟင်ဟင်အဲ့ဒါတော့နေလို့မနိုင်ပါဗျကိုယ်တိုင်မမရောက်သေးရင် တန်ဃာတော့မမြင်သေးကြမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဒီလိုတန်ဃာမြင်ဘူးလေးပေါ့ဘူးမမြင်သေးပါဘူးဗျာဒီလိုဘုံကြီးတော့ကဗျာဟုတ်တယ်ဘုံကြီးတော့ကြည့်ပြမှာတန်ဃာမြင်ဘူးလေးမှန်ပါတော့ကဲတော့တို့တရားအားထုတ်တယ်ဆိုတာခုနသဘောလေးပြောတာထင်တယ်မယုံကြည်တန်ဃာယုံကြည်ကောင်းလားယုတ်ထာမရှိဘူးယုတ်ထာလုံတော့ယုတ်တာမှောက် ရုပ်တာမှမှရုပ်သွေးကြီးတန်နေရမှာပေါ့ဟင်ရုပ်သွေးသွေးကြီးဟိုရုံညာနဲ့ဘဝတွေနဲ့လဲရဘူးလားဟိလဲရပါလေဗျာရုပ်တာမှမှကောင်းမှုမရှိဘူးဟုတ်နော်မှန်ပါဗျာညတကောရဲ့လို့လဲမနေနေခွညတာမှမှရင်လည်းသွေးကြီးမဖြစ်နိုင်ဘူးလေဖြစ်နိုင်ပါနော် ညတမမများသွေးကြီးဖြစ်မှာပေါ့ဝဲအဲ့ဒီကကြတော့မင်းတို့ညက်လေကြီးနဲ့လဲနေရအောင်ပါပဲဟဲ့လေတော့လေရမှာပဲရုပ်လေနဲ့ညက်လေပဲကွာမထင်နဲ့နော်မှန်ပါပါဗျာလေတော့လေရမှာထင်တယ်ကိုမှန်ပါပါဗျာရုပ်ပြီးလေတာနဲ့ညက်ပြီးလေတာဒါတခုပဲရှိတယ်မှန်ပါပါအဲ့တော့ရုပ်ထားလဲရုပ်တဲ့အကြောင်းကိုရုပ်ထားလုံတုံးတို့ပါမှန်ပါပါဗျာမအားလို့ပြောစရာမရှိဘူးမှန်ပါပါအဲ့တော့ရုပ်တဲ့သဘောလေးမမြင်နိုင်ဘူးလားမြင်နိုင်ပါဘူးတခါကြီးလို့လေအတားနဲ့ဆုံးထိတာမှ ဟုတ်နော်မေဝိတာကြီးကြီးလို့ပေါ့ဟာဟုတ်ကလားညတာလုံတဲ့အစကနေအဆုံးထိကြီးလားဟုတ်နော်ဒီအဲ့ဒီခါကြတော့မှသဘောလေးကိုသွားမြင်နိုင်လေ အဲ့ဒီသဘောမြင်တာကိုတရားမြင်တာပြောတာမှန်ပါပါဘောသိတာကိုတရားသိတယ်လို့ပြောတာနဲ့မှန်ပါပါဗျာအဲ့တော့မယုတ်တိစာရင်းနဲ့မယုတ်တိတရားနာလိုက်ရင်တို့မယုတ်တိသဘောသိသွားတာမှန်ပါပါဗျာသိနိုင်ဘူးလားသိနိုင်ပါလေဗျာသိရင်အဲ့ဒီဘောကိုအထင်ကြီးရင်းသိရင်ရှိဦးမလားမရှိပါဘူးဗျာရှိတော့မှာပေါ့မရှိမလို့ဘူးပေါ့မှန်ပါပါဗျာရှိတော့ဘူးလေမှန်ပါပါဗျာရှိပါဦးမရှိပါဘူးဒါကြီးမသားရဟိုဘာတို့ဟိုမနေနိုင်တော့အောင်ပါရှိတော့ဘူးရှိတော့ဘူးဟင် ဟင်ဒီငန်းငန်းတဲ့တန်တန်ကိုမရှုံးဖြစ်တွေ့တော့မှာပေါ့တွေ့လို့ပေါ့မှန်ပါပါဗျာဒီလောက်သူကိုဘလောက်ချမ်းသာလိုက်မလဲတို့မှမတွေ့ဘဲနဲ့ဟိုမျောသုံးရတာကပိုးပိကိုဒုက္ခရောက်တယ်မှန်ပါပါဗျာဟင်တို့မတွေ့တာမျောသုံးတာဘယ်လောက်ရှိတော့မတွေ့ဘဲနဲ့စွဲနေတာဘူးပဲတိုင်းပြည်မှာပဲလူကြီးတဲ့ဘယ်သူတွေကပဲနေတဲ့ဆိုနေလို့သူများကြတာနဲ့စွဲနေတာဘယ်လောက်ရှိတော့မတွေ့ဘဲနဲ့စွဲတာတွေအများကြီးကြတော့ ဟုတ်ကလားဟဲ့ဟင်မတူဘဲနဲ့သွဲနေတာဘူးအဲအဲ့ဒီသွဲတော့အဲ့ဒီအသွဲကြီးဝန်ထမ်းထားရတာပေါ့တွေးတယ်ဒီဟာလေးတွေးပြီးအဲ့ဒါကိရိတာဝန်တုတ်ထားရတယ်လို့ခေါ်တာလေမှန်ပါဗျာဟုတ်နော်မှန်ပါဗျာကိရိတာဝန်တုတ်ကြီးထမ်းနေရတယ်ဗျာတို့အိတ်တော်မဟာဝန်တုတ်ကြီးထင်တယ်ဟင်လို့ထားတဲ့ဂျန်တဲ့ဝန်တုတ်ကြီးထင်တယ်ဟင်အဲဂျန်တဲ့ဝန်တုတ်ကြီးလည်းတို့ဟာပါဟဲ့ ဟိုမောဟပစိုးကြိုင်းနဲ့ထုတ်ပြီးဆံရတာထင်တယ်ဟုတ်ပါဘူးတတိနဲ့မမရင်ကြက်ဟေးဝက်ဟေးဆိုတဲ့တင်ညာတိတွေအဲ့ဒါမောဟတိပဲလေဟုတ်ပါဘူးမောဟနဲ့ကျေဆုံးဟင်အမှားကိုအမှန်လို့ထင်နေတာအဲ့ဒါမောဟပဲကွ။ဟုတ်ပါဘူး။ဒီဘက်ကိုအမှန်ထင်နေတာဟုတ်ပဲ။ဟုတ်ပါဘူး။ဟင်ဒါပညာမဟုတ်လားကွ။ဟုတ်ပါဘူး။ပညာနဲ့တို့သိထားတာဒီမှန်သမျှအဲ့ဒါလည်းမောဟဖြစ်ပဲ။ဟုတ်ပါဘူး။ပြီးတော့တွေးဝေမိန်မောနေတာအဲ့ဒါလည်းမောဟပဲ။သိတိဗလနာချက်ပြန့်ကျဲနေတာအဲ့ဒါလည်းမောဟပဲ။ကိစ္စတစ်ခုကို ဟိုပိုင်ပိုင်နိုင်နိုင်မသိလို့ချီကြီးလို့ချကြီးလို့ဖြစ်တာအဲ့ဒါလည်းမောဟပဲမှန်ပါဗျာမောဟနေကြတော့ဝေဟုတ်တော့မောဟနေကြတော့ထင်တယ်မှန်ပါဗျာဟုတ်တော့လောဘကလူလာခြင်းကိုလူကျင်တာလေးကြီးမှလာခိုင်းတာထင်တယ်ဟိကြိုက်တာလေးရတော့ပြန်သွားဒေါသကလည်းသူ့မခန္ဓာလေးကျင်တာလေးကြီးမှလာပြီးတော့ကြာလုထားခွေဟုတ်ကဲ့သူကျင်တာပါရင်ပြန်သွားတာမောဟကတော့ဘယ်တော့မှပြန်မရဘူးမှန်ပါဗျာအေးချင်းလို့ အဲတော့ညတညလုံးကမောဟဝုန်တို့ကြီးထမ်းပြီးအေးရမှန်ပါပါဟင်မနဲ့နိုးတာနဲ့အဲ့ဒီမောဟပထိုချမ်းကြီးနဲ့ဂျာနကိရိတာတွေထုတ်ပြီးဘလောက်ကြီးကိုလို့ထုတ်ပြတွေ့ရတာခင်ဗျဘလောက်များတော့ဟင်ဟင်နေဘလောက်များတော့မောဟဝုန်တို့ဘယ်လိုနေကိရိတာတို့ကြီးရဟင်ကုသသမီးဘယ်နှယောက်တော့ နှစ်ယောက်ပါဘုမော။အိုးနှစ်ယောက်ဆိုတော့နေ့2000 3000နဲ့တောင်တော့ကာကများလေးဦးမထင်နဲ့။ဟင်ဟင်ဟင်သူတို့တော့ကာတွေပေါ့။ဒီပါလား။ဒီအဲ့ဒီနှစ်ကောင်ပေါ်မှာကိုတကောင်ကိုဆယ်ခုကြနဲ့ကိလေသာ20ရှိတဲ့ပါရောပင်20ရှိတဲ့ဟင်အဲနေ့သမီးလေးကဟိုလိုဘယ်လိုကိုထင်တယ်လို့ကြေရောလှလှပပသဘောကျနေချင်းနင်ຢာကားသိဖြစ်တယ် ကိုပြောတဲ့တို့ဖြစ်မလားနင်ဒေါသဖြစ်မယ်ဟင်ဖြစ်မှန်းမဖြစ်ဘူးလားဖြစ်ပါဘူးဟင်ကိုတို့ကိုထင်တယ်လို့ဖြစ်နေလို့နင်ပီတိလေးနဲ့နေရာကဖြစ်နေဟင်ကာမရာဂတန်ရောသင်တန်လို့တော့နာဟင်ဒီကကြတော့ဇာပါရတန်ရောသင်ဒါကာမရာဂနဲ့ဟိုလောဘနဲ့တူတူပဲဇာပါရနဲ့ဒေါသတူတူပဲဟုတ်ကလားဗျာနေနေတာပြီ ဟင်ဟုတ်ဗျာဟုတ်နော်ဖြစ်နေတာပဲအဲပြီးတော့ခုနပြောတဲ့ဟိုကိုလိုချင်တာအဲဘာလို့သူတို့ဟိုဘာတစ်ခုမှမဖြစ်တဲ့အချိန်ငြိမ်ငြိမ်သက်သက်ကလေးနေတဲ့အချိန်ကျသူတို့အကြောင်းနေမေ့မောဟမောဟမောဟအင်းမောဟနေဖြစ်နေတာဟုတ်ကလားဟဲ့နေကိရိတာဆယ်ကျက်တယောက်တယောက်မှဆယ်ကျက်ဆိုတော့နင်းဟိုနှစ်ယောက်တော့ဘယ်လောက်ဆို20အဲ့ဒီဆယ်ချက်ကလည်းနင်းမြင်တာနဲ့ဖြစ်တယ်ကြားတာနဲ့ဖြစ်တာဆိုတော့ 60ချင်းတဲ့ဟိပြန်တယ်6ခုနဲ့လေဝေးတဲ့ဒီ6ခုဆိုတော့ဘယ်လောက်တော့ရှောင်းဆက်တယ်ပြန်တယ်နေနေအဲ့ဒါနေမားနဲ့သမီးတင်ဟင်အဲ့ဒါနေဝန်တော့ဘယ်လောက်ရှိမထင်လို့နေပြန်နေတရားနဲ့ကာလို့တူတူလည်းကြံနေတယ်ဗျသူ့နောက်ပိုင်းပြန်ကြံနေတယ်ဗျနာကြံနေတယ်ပါတရားနဲ့ဆယ်နေပြီပါလို့ဟင်ပြီးရောလားပြီးရောဗျာ ကိရိတာဝန်လုံးနဲ့ပြီးရတာမှန်ပါဗျာဒီကိလို့တို့ခုနတို့တို့သဘောပဲသိသွားတဲ့ခါကျတော့ကြည်ထမ်းတော့မှန်ပါဗျာထမ်းတောင်ထုတ်ပေါ်ကွမှန်ပါဗျာထမ်းတောင်ထုတ်ပေါ်တယ်မှန်ပါဗျာဟင်နင်တို့လူဟိုဟာတို့ဟိုတို့ဟိုဖီလီကိုနေတော့ငါပြောရင်တော့ဟိုမာသလာခိကချန္တနာဖဲမဟုတ်ဘူးဟာအခုတနာဖဲမာသလာကျန်တနာဖဲမြင်ကြဘူးလား ပြန်ပါဟိုဒေဦးဘေရီရောတောက်ခဲထုံးကြီးရောထဲထားတော့လေဘောဟာဟေးဟေးဟေးေးအခုကြတော့ဖက်ခါဖက်ကြည့်လည်းမဟုတ်ဘူးလားမှန်ပါပါဟုတ်ကလားအရင်တော့လေးချိန်တူအောင်လုပ်လို့ထားဟောနေတို့ကမာသလာခိကချန္တနာဘက်ပူလီဟုတ်လားတဲ့ဥဝေရီယောဘာရီယောဟိုတို့ကြောက်ခဲရီယောအဲ့ဒါတွေရောနေတို့ရောရွက်နေတာ ဟုတ်ကဲ့နော်ဟုတ်ပါပါနည်းနည်းပြပြအောင်ကြိုးစားပါမယ်ဟုတ်ကလားဟဲ့ဒီဟုတ်ကလားဟဲ့ဒီနင်းဘယ်ကွာကြိုးစားမှာတော့ဒီလိုမညာဘူးနင်းဘယ်ကွာကြိုးစားမှာတော့ဒီလိုမညာဘူးနင်းတို့ကရိတ်တာသွားတာတရားထိုင်နေတယ်မဟုတ်ပါဘူးအဲ့ဒါသင်္ကန်းတက်တာမှန်ပါဗျာသင်္ကန်းများဆိုလို့ရှိရင်တော့ ဟိုစစ်တင်လာကြောင်းဆိုတာတို့ဂျွာနာမြို့နာထားတာအန်တယ်မရှိတဲ့နေရာထားတာဟုတ်တယ်ဟဲ့အဲဒီကစင်နန်းကိုရန်သူတွေ့လို့ရှိရင်တိုက်ဖို့ခိုက်ဖို့အဲဒီမှာဘ ਹੁ ဗုဒ္ဓသွားယူတာအဲဒီတင်နန်းကြောင်းကပေးလိုက်တဲ့တိုက်ဖို့ရန်သူကတက်လာမှာမဟုတ်ဘူးကိုကြရင်ဘ ਹੁ ဗုဒ္ဓတရားရထားမှတိမ့်နေရှောင်းနိုင်အောင်လို့ဟုတ်နော်ပညာသင်ပေးတာမဟုတ်ဘူးဘ ਹੁ ဗုဒ္ဓသင်ပေးလိုက်တာဟုတ်ပါဗျာဟုတ်တယ်နော်ဟေးဟိုစစ်တင်နန်းကလေသိရဘူး သဘောသဘောတရားတော့ဒါတော့သင်ပေးနေနားပဲဟုတ်ပြီဟဲ့ဒါပြီးမှသူတို့သင်တန်းကြီးပြည့်ဝပြီဆိုမှရှည်တန်းသွားပြီးတော့ကြိုက်လာတယ်ဒါကမှရန်သူနဲ့ရင်ဆိုင်မှာကွအဲဒီမှာဒီကအုံးလိုက်ကြတဲ့နီးလို့ဟိုတင်လိုက်ပြီးမှဟိုမှာအုံးလိုက်ကြကြီးဟိုရန်သူကအုံးလိုက်ကြတဲ့နီးနဲ့လာမှမမဟုတ်ဖဲဖဲလာရန်နဲ့လာမှမှန်ပါဗျာအဲတော့ဟိုကြသူ့အချိန်ကြီးရတိုက်ရမှာ မှန်ပါဗျာလူတာရပေါ်မှာဟိုမှာတိုက်ခံအောင်မှန်ပါလူမရှိတဲ့နေရာဖွင့်ထားတာသင်တန်းကွမှန်ပါဗျာကြည်ပုံကြည်နီးကြားပုံကြားနီးနမ်းပုံနမ်းနီးဒါပုံတို့မှာအတီသွားတယ်ဗာတယ်ဒီမလဲအောင်မမြင်နေနဲ့ကြားကြတယ်ဟုတ်ပါဗျာတာကြည့်ပုံကြည့်နေကြပုံကြားနေမဟုတ်လားမှန်ပါဗျာဟင်အဲ့ဒါသင်ပေးလိုက်တာဟောညာနေကြီးကနေလို့ရွာထဲမှာရှိတဲ့အာယု၅ပါးဟာအဲ့ဒါသိနေပြီဟဲ့မှန်ပါဗျာ မြင်တတ်အောင်ကြည်တတ်အောင်ကြားတတ်အောင်အဲ့ဒီမှာတရားကထိုင်တာမှာအဲ့ပြောရတော့နေနားနဲ့သမီးလားသမီးနေရောက်နေနေရောက်ပါအေးနေသမီးနေရောက်စိတ်နဲ့အဲ့ရမှာနေသမီးကျွန်းမှန်ပါဗျာမှန်ပါဗျာဘုံမဟုတ်ပြောငယ်ကျွန်းကြီးပါဘောဒီတေကလာပြီးစားစားတယ်ဟေးအဲ့ဒါတို့ ဟိုစာရဲပြောတာဟိုပါလာပြောမှာပေါ့ဟဲ့တာဝတိပြည်ကဒဂရီလို့ဆိုတယ်မှန်တာဝတိပြည်ဆိုတော့ရှိခိကတော့ဟာပေါ့ဗျာဟိုရန်ကုန်ငါအုပ်ချုပ်ရင်ရန်ကုန်ပြည်ခေါ်တယ်လို့မှန်အဲ့ဒီတာဝတိမြို့ကိုပဲပြည်လို့ခေါ်ဒဂရီတော့ဆယ်သန်းတယ်ဆယ်သန်းမှာရှစ်သန်းငါလိမ့်လားနည်းနည်းဆိုခုနှစ်နှစ်သားသမီးဆိုရင်တော့တာမှဖြစ်တယ် သူတို့သူတို့ခုနှစ်နှစ်နဲ့တို့ခုနှစ်နှစ်မတူဘူးနော်သူတို့ဒီလိုကတော့မြေစီဩတာတောင်းဘူးကွာအဲ့ဒီဒုံကအရက6တောင်ခစ်ကူကွာလူကြီးရဲ့ရ6တောင်ဘူးတို့ငငယ်တုန်းကတော့ဟိုထိုင်လိုက်ရင်လူကြီးနဲ့ခေါင်းနဲ့ဟွာလို့လို့ခေါင်းသုံးလုံးနဲ့ပြောသလိုဟေးဟိုကဒီတော့ဘေးကမလို့ကွာ6တောင်တာမန်လူသားတယောက်ရဲ့အဲ့တော့ခုနှစ်နှစ်သားသမီးတို့လည်းတော့၄တောင်ရှိပြီ တို့လူကြီးလောက်ရှိမယ်အဲရုပ်တက်ကြီးတော့စိတ်တက်ကြီးတဘောပဲမှန်ပါဘူးခုနနေနဲ့တို့ခုနနေကားတော့ကွာနေတယ်မှန်ပါဗျာဟိသူတို့ခေကတော့ညီစီမီဩတာကောင်းဘူးဝဲဥဒတာရတဘောပဲပြီးတော့ကိရိတာပါကြတဘောပဲမှန်ပါဗျာအဲတော့သူတို့ဘက်ကတော့အဲ့လောက်အားကောင်းနေပဲဟိခုနနေတာမီသူတော်တာပါတော်တာပါတိုင်းသွားရင်ဖြစ်တာတို့တာလို့တော့တော်တာပါနဲ့တကာရာကံကမှတ်ရုံနဲ့ပြီးတယ်မှန်ပါ တောတာပန်နဲ့တခါတခါသိမ့်ကွာဘူးမနာခံကြတော့သူကသူ့တိုက်အားတမာရီအကောင်းမှပြီးတီလာဘာကိုမှတ်တာကိုတီလာလေတိတာအားကိုတီလာလို့ယူသူ့တိုက်အားကိုတမာတိလို့ယူဟေးဟိုအနာယဟန္တာဖြစ်မဲ့ပုံကူမျိုးကြတော့ဒီအတိအားကောင်းမှပြီးပိုင်အားပေါ့မှတ်လိုက်တိုင်းဘာညာသွားဘူးခုနသဘောကိုသိနေတဲ့သူမှအရာဒါမတော်ပညာဥသိတာဘူးအရာဒါမကပညာဥသိပြီး နာဂံကပမာရီဥသိတိဒီသောတာပန်နဲ့သဂရကံကသီလာဥသိတာသီလာကဟိုတို့ကုလူပါဏာတိပါဒအာမဘာလို့ပြောတာမဟုတ်ဘူးသီလာသိက္ခာသီလာဖြစ်တယ်သိက္ခာသီလာကကျင့်နေတဲ့အမှတ်ကိုပြောတာမှန်ပါဗျာမမီးတယ်နော်မမီးပါဗျာဒုက္ခကဟို ရိုးရိုးသီလဒါရီသီလခေါ်ပေါ့ဟိုကတော့ဝိရတိသီလထင်တယ်မှန်ပါပါတို့ဟိုကအဓိပ္ပခါထင်တယ်မှန်ပါပါဒါကရိုးရိုးသိက္ခာဟိုကအဓိပ္ပခါမှန်ပါပါဟုတ်တယ်နော်အဲ့ဒါရှုမှတ်နေတာပြောတာပေါ့မှန်ပါသိတာအားနဲ့မှတ်နေတဲ့ချိန်သိတာအားကဘုသူတာဝန်ယူတော့အတွေးမဝင်တာမှန်ပါပါဗျာသီလပြက်တာအတွေးကြောင့်မှန်ပါပါဗျာတွေးပြီးမှတော့မကောင်းတာလုပ်တာမှန်ပါပါဗျာဟုတ်နော်မှန်ပါပါသီလပြက်တာအတွေးအဲ့တော့ဒီအမှတ်ကြီး မှတ်နေလို့ရှိရင်ငါမပါဘူးကွယ်သူမပါဘူးမှန်ပါပါဟင်ငါပါခြင်းမှတ်နေတဲ့ချိန်ငါပါခြင်းရှိဘူးလေရှိပါဘူးအဲ့ဒီအတွေးဝင်ဝင်မရအောင်ဒလကမှတ်နေတာအဲ့ဒါသီလပိတ်ခေါ်ပါအဲ့ဒီသီလအဲ့လိုမှတ်နေတာဒီပြင်းဓမ္မန္တရဏကိစ္စမင်းတို့မှန်ပါပါဘုရားဟုတ်တယ်နော်ဓမ္မန္တရဏကိစ္စမင်းအဲ့ဒါမျိုး မှန်ပါဗျာဒီကဒီအပမရာတတိနဲ့တရတကုံပွားနေရင်ဟိုကြက်တဖို့ဟိုသူမဟာယူဘူးဆိုတာကြီးအောင်မလားမရှိပါဘူးဗျာလာလူလူလုံပွားတာလေမှန်ပါဗျာအဲ့ဒါသိခါတင်ပြီရှာမှန်ပါဘူးဒီပြီရှာဟုတ်နော်အဲ့တော့တို့ဟိုမျက်စိနှလုံးပွင့်ခြင်းကမိတ်ခြင်းသိဘာလို့လို့မှတ်ကလေးနဲ့အဲ့ဒါပြီလားဒီလိုနဲ့ဟိုတာဝတိပြည်သူပြည်သားတွေကခုနကတကယ်လား ထေသမှာထေသမှာစစ်တန်းကသောတာပန်ကိုဟင်အနာတပိန်တို့သာသောတာပန်ကိုသူ့သမီးကြတော့ဗကာရဏနဲ့ပြီးသွားကြအပိအဲ့ဒီမှာရှောက်တယ်တော့ဘုရားဟုတ်ဘူးလူနဲ့ဆိုရင်တော့သာဖာမှန်ပါဗျာအရိယာချင်းနဲ့ကြတော့ဟိုကဗကာရဏလေမှန်ပါဗျာသောတာပန်လေမှန်ပါဗျာဟုတ်ကလားမှန်ပါဗျာအောင်နေလို့ခေါ်သွားတာဆိုအဲ့ကမှအမှုတိတ်ကြီးကအဲ့ဒါဒီလာလို့သွားချူမမှုနဲ့ပြီးနိုင်ပါတယ်မှန်ပါ အဲအတွေးမဝင်အောင်အတွေးသာမဝင်ပါနဲ့မှန်ပါဗျာဘယ်ရှင်မမှုကအတွေးတော့မဟုတ်ဘူးလားမှန်ပါဗျာအတွေးမဝင်လို့ငါမရှိရင်အဲ့ဒီငါမရှိတဲ့အစွဲပြုတ်တဲ့နေရာဟာဒိဋ္ဌိပြုတ်တာပဲမှန်ပါဗျာဒိဋ္ဌိပြုတ်ရင်ထဲထဲမှာတို့လဲနေတဲ့လေပါသွေးထဲမှာပါတဲ့ဒိဋ္ဌိသွေးသင်သွားတာပဲမှန်ပါဗျာဟုတ်ကလားမှန်ပါဗျာဒီကောင်းလေးအရက်တော့မှမဟုတ်ဘူးငါတို့ကိုသုံးမှာဟုတ်ပေါ့အရက်တော့ပထမတော့အရက်ကလူကတော့ထားတယ် အရက်ပောက်ပါများလာလို့အရက်ခိုးသွေးကြောလီကြောတဲ့ဝင်သွားရင်အရက်ကတောင်းတော့တာနော်သွေးကြောလီကြောတဲ့ဝင်သွားပြီလေသွေးကြောတဲ့ကိုအရက်ခိုးဝင်သွားရင်ဒီချိန်ဒီဟာပေါ့ပါမတော့ရမရဘူးအဲ့ဒီတိုင်းပဲဒိဋ္ဌိသွေးသွားတဲ့သွေးရဲ့အရက်ခိုးလို့ဝင်တာ ဒါကသွေးကလည်းအဲ့ဒီတိုင်းဝင်တာဒေါသသွေးကလည်းအဲ့ဒီတိုင်းဒေါသညင်တွေကအဲ့ဒီတိုင်းအရက်ခိုးလို့သွေးတွေဝင်နေတာဗျာမှန်ပါဗျာဟုတ်ကဲ့ပါဗျာအဲ့နဲ့ပြောမှရမှာဒါလေးတော့ဘယ်ဟာဒီနေမှာပါမတော်ဘူးတာမရှိတော့ဒိုးရှင်းမှုမတော်ဘူးပြောနေတော့မှာတောက်ဘူးပါဗျာမလေးနဲ့မေးပါတယ်ဟေးတို့မတော်ခင်တော့တော့ဟိုတစ်ပတ်လောက်တော့ဒုက္ခရောက်တာဟင် အဲတော့ကတော့ဟိုပါတော့မိနန်တို့ပေါင်းသိမှုနဲ့ဟုတ်ကဲ့ဒီနောက်တော့ဟိုဘူးကိုကိုတိုင်းကိုတောက်ချင်တာအဲဟိုတွေးရောတဲ့ခိုးဝင်သွားတာဟိုပွဲအဲ့ဒီမှာရက်ညင်ပါတော့တာထင်တယ်အဲ့ဒီကကြရက်ကျင့်ရက်သိရိုက်လာပြီထင်တယ်နောက်တွေ့ရက်ကြီးတော့အရက်ဝါသနာပါရာဘောကိုဟာသူလည်းညီသေးဝါသနာတော့တော့ဘူးလားအဲ့လိုလေဒိဋ္ဌိကလည်းအဲ့ဒီ အဲတွေးရင်းတွေးရင်းဟွာလို့တော့အဲ့ဒီတွေးတဲ့ဒိဋ္ဌိအချိန်ဝင်သွားမှာပေါ့အဲ့ကိုဒါကလည်းအဲ့ဒီဝင်ဒေါသကလည်းအဲ့ဒီတိုင်းဝင်ဉာဏ်နဲ့ကိရိတာတွေဒီတိုင်းဝင်တာပေါ့ဟဲ့အဲ့ဒါကိုကိုရှုမှတ်မှုနဲ့အတွေးကြောင့်ဖြစ်တာဒုသာလို့တော့ပါတော့ပဲဟိုရှုံကြောင့်ဖြစ်တဲ့ရေကြောင့်ဖြစ်တဲ့ရှုပ်ပေလို့ရှိရင်ရေနဲ့ပြန်ဖြေရ ဆွဲကြောင့်ဖြစ်တဲ့ဟာကိုဆွဲသိတ်ကိုမှတ်သိတဲ့ပြန်ဖြေးတာဟုတ်တယ်နော်ဆွဲသိတ်ကိုတော့မှတ်သိတဲ့ပြန်ဖြေးတာဟင်ဒါကတော့ခုနကရေကြောင့်ဖြစ်တဲ့ကျွတ်ပေရင်ရေနဲ့ပြန်ဖြေးတယ်ဒါတော့လူတိုင်းသိတာနော်အဲ့တိုင်တို့လည်းသွဲစိတ်ကိုမှတ်သိတဲ့စိတ်ကြလိုက်တာတွဲဝင်ခွင့်မရအောင်ဟင်ဟိုနင်းလည်းဒီမောင်ပေါင်းသူ နင်ဦးလာဖေးရဲ့မိမကြီးပြီလားတို့ချင်းကတော်တော်ပါပြီလားနင်ပြီပါဗျာဟိုတာဝနာပိမငါတလလာတယ်ကတရားထိုင်နေတရားထိုင်တော့အဲသူသူသမီးလေးကလေးကလေးဟိုကလေးတို့ကကလမခေါ်တာဟုတ်ဟင်ဟဲ့ကလမသိတဲ့သွားဆွဲနေတယ်ဘာဖြစ်လို့ဆိုတော့ဟိုကြောင်းသွားတာရှိမကူရမင်းတို့ဘယ်လိုလုပ်နေဆိုင်ရောရအောင်ပြောပါမယ် ဟင်တော်နေဘူးဘာလို့ဟိုလိုဆံဖီးတယ်ဖီးတယ်အဲဘာလို့ဆံရွေးတယ်ရွေးတယ်ဖီးတယ်ဖီးတယ်ချက်တယ်ချက်တယ်အဲသမီးကဘာဖြစ်နေပါလဲသမီးကြောင့်လည်းမော်ကြောပေါ်လာတယ်ဘာဖြစ်ပါလဲနိပါမနဲ့တို့ဟင်မှန်ပါဗျာပါမနဲ့အဲနေနေသွေးထဲမှာဟိုသမီးသွေးကဘလောက်အရှိန်ဝင်သွားမှမသိဘူးမှန်ပါဗျာဟင်အရေးချင်းလိုပဲနေသွေးထဲဘလောက်ဝင်နေပြီလို့သမီးကဒီတိုင်းကသမီး တဲ့ဆိုတဲ့ငါသမီးဟင်ပြည်တာတော့လာပြည်ငါသမီးနင့်ဒိဋ္ဌိကြီးအရှင်ကြီးကအဲ့ဒီသမီးဒိဋ္ဌိကြီးကလည်းနင့်ကိုယ်ရဲ့အများကြီးဝင်နေတာလားမှန်ပါဗျာဟုတ်တယ်နဲ့မှန်ပါဗျာဟုတ်တယ်နဲ့မှန်ပါဗျာခင်ဗျအဲ့ဒီကကြပါမလားကဲနေအဲ့ဒီကြီးအဲ့ရဘယ်ခံမလို့ဘယ်လိုကြီးများချက်မှာပါလဲဟင်ဘယ်လိုကြီးများချက်မှာပါလဲလို့ဝေရကူဟင် ဟေးကိုကနေတိုင်းလာနေမှာပြေးပြီနည်းနည်းနည်းနည်းဖြတ်သွားမှာအဲကိုကနည်းနည်းနည်းနည်းနေငါဖြတ်ကိုကများများများများလာတာမင်းတို့ရွေးကြည့်တယ်နေမှာပေါ့ဟေးမင်းတို့အတိုးစားရင်ကိုကရင်းလာများကြီးလာမှာဗျဟေးကိုကများများကြီးလာမှာပေါ့ဟင်တို့ကြောင့်ကိုဘုဒ္ဓမောင်ကြီးနေလို့ပြီးပါပါကျွန်တော်တို့နေခဲ့တာသူပြောမှုတယ်ဒီသူနဲ့တခါပြောခဲ့ဘူးတယ် ဒီကနေ့အတုပပွားဖို့သူတန်ငယ်ချင်းအရင်နေ့ဆုံးပေဘောရှင်ဘက်ဟာအတုပတလန်းလုံးဗျာဒေါသဟိုတောင်ဝေကရတော့ကြည်စမ်းမနေ့ကတင်ငါနဲ့ဘယ်လိုပြောရသေးဘယ်နည်းပြောရရင်အခုပြေးသွားပြီကြည်စမ်းပြေးခြင်းတရားဟာအဲဘာလို့ကိုွေးတော့လည်းမဆမ်းဘူးဆမ်းတော့လည်းမပွေးတော့မှားလိုက်တာကြည်စမ်းဟင်အော်သူသွားတယ်ငါလည်းသွားရမှာ အတော်တော်ကလည်းခေါင်းလိုက်ဆိုင်ကလေးနဲ့ဆက်ကျိုးအညာတော့လေဟိုသူဂေတလုံးပြင်ကဂေတလုံးပြင်နဲ့ဖိုးခဲ့အဲဆက်ကျိုးနဲ့ပြန်အင်းရှိလေရောက်ရောအဖေးသားဆယ်ရာအောင်နဲ့သားဆယ်ရာအောင်နဲ့ဆိုရဲကအာလေကလည်းကြောက်နေဘောနေဘောနေဘောနေဘောဟေး ဟောပါတယ်ဘုံမောဟေးနေမောနေလဲအတူတူနေမှာပါပဲဘာလို့ကြီးတော့လို့ဒီမှာပါပဲဟုတ်ပါဗျာဟေးနာဟေးဘုမနေလို့တဲ့တွေးတဲ့မှာကိုအဲ့ဒီဒိဋ္ဌိကပါနေပြီပဲခုနကတို့ရခိုးကြောင်းမောင်တို့ရဲတော့သူတိပါတော့ကွာဟုတ်ပါဗျာဟေးတိပါတော့ကွာဒီအဲဒီဟိုတွေးကြောတဲ့ကိုသူအရက်ချိန်မဝင်ရင်တော့မောင်တို့လူကရက်တော့ထားတာဟုတ်နော်အရက်ချိန်ဝင်သွားပြီဆိုရင်အရက်ကတောင်းတော့တာ ဒီမှာလည်းတို့ဒိဋ္ဌိတွေကဒီတိုင်းမှန်ပါဟင်မှန်ပါဟင်ဆိုတော့ဒိဋ္ဌိတွေကတော့ဟိုငါဆိုတဲ့စိတ်ဆွဲလေးကြောင့်ဖြစ်လို့သူကတော့သောတာပတ္တပတ္တိမနေရနိုင်လေကာမရာဂဗျာပါဒဆိုတဲ့တဏှာဘိတ်ကတော့တို့ဒီဘဝမှာမဟုတ်တိရိစ္ဆာန်ဘဝရောက်တဲ့ ဒါဒီပါတာထင်တယ်ဒါကဒေါသကလေတိစ္ဆာလည်းပါတာဟဲ့နတ်ပြည့်သွားလည်းပါတာဟဲ့လူဖြစ်လည်းပါတာဟဲ့မင်းရတကသူကလိုက်နေတဲ့အတွက်သူ့ကြသူ့ရဲ့ခိုးတွေကများတဲ့အတွက်တို့ဒုတိယမယ်တတိယမယ်နှစ်မဲနဲ့ကိုချပြရတာဟင် ဟုတ်နော်ကိုမောဟကြတော့အကွဲစီကြီးသေးတို့တွေးဝေးတာတို့မိန်မောတာတို့ပြန်လာတို့ပြန်လာတဲ့တရားမဟုတ်ဘူးပဲထဲထဲကဓာတ်တွေတိုက်နေတာရဲ့နင်းတို့စိတ်လုံးကြပြီးအာယုန်တွေနဲ့တိုက်ခိုက်ရတာရဲ့အဲ့ဒါကြောင့်တို့ပါတို့အောက်က ဒီပြင်းပြင်းထိုးထားတဲ့ပေါ်ရင်တို့ဥတေတော့ပွက်ပွက်ဆူတော့ရေခိုးတွေပါလေနှုတ်ပြီးကထွက်လို့ထွက်အဖုံးကကွက်ကွက်ကွက်ကွက်မီလိုမီနဲ့ရင်တို့ဥကြီးနေမတွေ့ဘူးလားတွေ့ပါဘူးဗျာတို့မှလည်းဓာတိဝါတို့လည်းဒုစိတ်ကြံ့နေတာခေါင်းကနေထွက်လို့ထွက်မနေနိုင်ငါဘာသာကလည်းဘွားတိဘွားတိပြောလို့ပြောနင်းနင်းနှုတ်ပြီးရအောင်ထုတ်ဘူးလားဟုတ်ပါလားခေါင်းကတော့မတွေ့ဘူးလားတွေ့ပါလေဗျာ ဒီချင်းကိုအိုးကြီးနဲ့နေနဲ့ပါထူလို့တူပါဗျာဟုတ်လားမှန်ပါဗျာမှန်ပြောတာနင့်ဟာနဲ့တဲ့လာတော့တောက်တယ်နင့်ပဲပြောတာမှန်ပြောတာငါမှန်ပြောတာနင့်တဲ့လာတော့တောက်တယ်အဲ့ဒါကြောင့်ပြန်လာမှန်ပါဗျာဟင်ပြန်ပြီးကွန်ပျူတာဆိုတော့သူများလောက်ခံမဟုတ်ဘူး လူသေးတွေကလူဓာတ်ကချင်းကလည်းတိုက်ထားဘူးကွဒီထိုးနေသူလူလေပြီးတော့ဒီအာယုဒီနဲ့ဒုနဲ့လည်းတိုက်ထားဘူးအဲဒီအာယုတိုင်းနဲ့တခါတည်းຢာကချင်းစီချင်းထိုးတို့မာနတို့ဒေါသတို့နဲ့ဓာတ်ဒီနဲ့တို့အသေးတယောက်နဲ့တယောက်တိုက်နေတာထင်တယ်ကွဟိုရင်တို့အိုးကြီးပွတ်ပွတ်ဆူတော့ဘယ်လိုလုပ်ဟဲ့ဖုန်းကြီးကလည်းဝမ်ပွတ်ပွတ်ပွတ်နဲ့အဲနှုတ်ပြီးဘက်ကလည်းဝမ်ဝမ်ဝမ်ဝမ်နဲ့တို့ရှင်နေလေလို့နေမှာဟင် ဘာလို့သမီးနှစ်ယောက်နှစ်ကောင်မနိုင်နိုင်နေနောက်ကဟာကြီးဘယ်လောက်ရံလို့တို့နေတော့ပြည်ရဘယ်လောက်ရံလို့တတိုင်းဘယ်လောက်ရံလို့ခံတော့တော့တော့တော့တော့တော့တော့ဟင်ဘယ်လိုတော့ခဏခါရငူလို့ဟင်ဟင်ပြည်နေလားတော့ပြည်ပြည် ဝေရှိတယ်လားကလည်းခဏတန်းခါတော့သူ့နုံပြရတော့ဘောပါဘောဘောဘောဘောဘောဘောဘောဟင်ဘောဘောမွေးကြတယ်ဒီကဥကြောင့်နေတယ်ဆိုတော့ဘောပါဒီမိတ်ဆွေပါလေဖေ။ဒီတော့ရောမယ်ဟိုသွားလေသူကြီးပါသွားခိုက်ပြန်ပြီ။ဒီဟာနေပွက်တာပါသွားလေသူနဲ့ခိုက်တော့။ဟင်ဟင်ဒီသွားလေသူလက်ချတာပြီမင်း။ဟုတ်တယ်နဲ့ဟဲ့။ဟင် တို့ဘာလို့ဒီသားအဲ့ဒါဲ့တော့တို့ဒီလောက်ဒီပညာနေတဲ့ပုဂ္ဂိုလ်ကိုယ်စိတ်ကိုရှိပြီးကိုယ်ကူမှာကိုယ်စိတ်ရှိသေးလားရှိပါဗျာအချိန်ကြီးပညာသိနေနေရတာမှန်ပါဗျာကိုယ်ကူမှာကိုယ်စိတ်မကပ်မှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဒါတို့စိတ်ကသူများငါသာထားတာသူများဟိုအပေါင်းဆုံးတိုင်းမင်းတို့အထားရတာနေလို့စိတ်မှန်ပါဗျာကြံပြီးလို့တော့ကြပုံပုံရပါမရပါဘူးရအောင်ရအောင် ဟောတက်တယ်ဝေးပါပါလေဒီဒီဘာလဲဝေးမှာတော့နေဟေးမသိနေရအောင်ဟောတယ်အနာမလည်းဟိုသမီးနှကောင်ကရင်ဝင်မှာဟဲ့ဟိုဟိုသမီးညင်သမီးသေးရိုက်သမီးဝါဒနာကတွေးတဲ့အရက်ခိုးကဘလို့ဝင်နေလို့မှန်ပါမှန်ပါညင်နိုင်ဝင်ကြားတိုင်းဝင်မှန်ပါဗျာဟင်ပြီးတော့ဟိုတို့ကလည်းတော့ကိုယ်နဲ့တက်ကြတယ်ပြင်မှုဟိမှန်ပါဗျာတလားသမီးတက်ကြနည်းနည်းကုန်တယ် ခါရသမီးဒီဒီတာတာဆိုရင်နင်းချီမကန်မင်းနဲ့မကန်ဘူးနင်းများလေကျွဲလေနဲ့မမဗျာမမဗျာဟင်ကြည်ကြည်တာတာမလို့ထင်တာကြည်ရင်းနဲ့ဆိုတာများကြီးဒါနဲ့ဆိုတာအများကြီးထင်တယ်ဟင်ကြာကြာနေရနေပြီးကြာကြာနေအရက်ခိုးတွေဝင်ပြီးကြာကြာသွေးကြောထဲမှာသူတို့သွေးတွေကြီးတယ်ပေးတော့နေသူတို့စိတ်နဲ့ပေးရမှာနေစိတ်နဲ့မပေးရဘူး မှန်ပါဗျာဟုတ်နော်မှန်ပါဗျာညာသိနေသေးရမှာဒီကကိုသိနေကိုနေသူသားပြီးတော့သူများကိုသိနေကိုသိရတာနေတွေကသူများသိနေနေထားတာပေးနေလို့သူများသိနေသိရမှာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟဲ့အဲ့ဒါကြီးကဘယ်လိုလုပ်ပြီးကိုเจ้าနေပြီအောင်မလားမသိပါဘူးဗျာကိုသိမရှိတာမှန်ပါဗျာသူများဒီအာယုံနောက်လိုက်သွားတော့လေကိုကသိတာလိုက်နေတာကွယ်ဟို အဲကိုကဧည့်တယ်ထင်တယ်မှန်ပါပါဗျာသူများဒီကိုသိပါပါတော့ကိုကဧည့်လေပဲဧည့်တယ်သူကရှိကဟိုဘာတော့အေရှိကမ်းလာအခန္ဓာတော့ဖေးကမမြင်တာမဟုတ်တာဘူးဟိုဧည့်တယ်ဝင်ဝင်မရဘူးမှန်ပါပါဟုတ်တယ်လေအဲ့တော့သူများဒီလိုက်သွားလဲကောင်းတာတော့ပဲနေလို့ပြင်ပါဟုတ်တာသူတို့တိကျကျမြင်နိုင်လို့လားမမြင်နိုင်ပါဘူးဗျာဧည့်တယ်ဖြစ်နေသွားတာကိုဟဲ့ရှင်မမဟုတ်တာနော်မှန်ပါပါဗျာဟေးကိုအိမ်ကနေပြီးထိုင်အခါရင်တော့ ကိုเจ้าလည်းသိနိုင်တယ်သူဧည့်သည်ကလာပြောသွားတဲ့အတွက်ဧည့်သည်เจ้าလည်းသိနိုင်တယ်မှန်ပါဘူးသူညာတော့ကိုနင်တို့လိုက်နေတဲ့အတွက်ကိုယ်เจ้าလည်းမသိဘူးမှန်ပါဘူးသူညာကเจ้าလည်းမသိဘူးအဲ့တော့နင်တို့ဘာလုပ်လို့ဟိုဝေတိကိတာဆိုတဲ့ချီတုံချတုံချစ်ပါပဲမှန်ပါဘူးဟင်ချစ်ပါပဲချီဒီလုံးချဆိုမှန်ပါဘူးချက်ဒီကလည်းနင်ဆုံးဖြတ်တိုင်းဘူးမှန်ပါဘူးဘုံကြမှာလေဘယ်ဟာဖြစ်ဖြစ်နင်တို့ဒီပြီးပြီးပြင်းပြင်းနင်တို့မမြင်နိုင်ဘူးမှန်ပါဘူးဟုတ်လားမမြင်နိုင်ဘူး ပြဩအဲ့ဒါဝေပိကိတ်အဲ့ဒီဟာကမင်းတို့ဒီတွေဝေတဲ့စိတ်အိတ်တဲ့စိတ်ပေါ်ကွယ်တွေဝေတဲ့စိတ်ပေါ်ကွယ်အဲဒါပြီးတွေးတဲ့စိတ်ပေါ်ကွယ်ဟုတ်ကဲ့ဟဲ့ဒါပြီးပြန်တဲ့စိတ်ပေါ်ကွယ်ဒါပြီးသွေးသွားစိတ်ကွယ်အဲ့ဒါမောဟကငွေကလေးကဒေတိရှိတဲ့အတွက်သူကအရဟတမကြမှာနိုင်တယ်မှန်ပါပါသို့သောအာကြီးဆုံးမို့လေအရဟတမမှန်နိုင်တယ်ဟဲ့ ဟိသောတာပန်ကဒိဋ္ဌိသွေးသူပြောချင်တာကဒိဋ္ဌိသွေးဟုတ်ကလားမိသားကခုနှစ်တဲ့သမီးကအိမ်တော်ကြတာပါငင့်တဲ့ကဲပါလေဟင်ဟင်မိသားကဟိသူခုနှစ်တဲ့သမီးကသောတာပန်လေတချောင်းနေမှာအိမ်တော်ကြတာဟုတ်ကဲ့ငင့်တဲ့ကဲပါလေတို့တော့သောတာပန်အတွေ့အုံနဲ့ကိုပုံညမတော်ဘူးဟင်ချိုရာသားတယ်ထင်ရမပါဘူးနင်းလည်းအဲ့လောက်ပွားတယ် ဒီငါချိုလာလဲသားလေးထင်ရကြီးလေးထည့်ပြီးဟုတ်တယ်မှန်ပါပါဗျာဟင်နေချိုလာနဲ့သားလာထင်ရပါတယ်မောမောကြည့်တယ်နင်းငါဘောရနေမမီဘူးနေမမတိဘူးခဲ့တော့ဟင်ဟင်ဟင်ဟောဝိတာကာကချိုလာတော့တာခညံပါဘူးမှန်ပါဗျာနေကနှကောင်နဲ့မွေးတာဟိုကဟိုဝါထင်တယ်ကွဟင်သူ့ပါလားဘယ်လောက်သုံးကွယ် 20 20ตาเสยยับตะมีเสยยับ20มวยล่ะဝိတာခါကနင်ကနှစ်ယောက်ကြံပေးကြိုးစားအောင်စိတ်တယောက်ဝင်ပြီးတယ်ကြိုးစားအောင်စိတ်တယောက်ဝင်ပြီးတယ်အဲ့ဒါဒီဘလောက်မွေးနေနေလေပါးနဲ့ငါနဲ့မပတ်ဘူးလေသမီးနဲ့ငါနဲ့မပတ်ဘူးချိုတာတော့သုံးတယ်ထင်ရမပါဘူးဟုတ်ပါဘူးဟုတ်ပါဘူးသူလည်းမိနဲ့ကဲပါလေ ဒါပေမဲ့သူတို့ဆွဲဘူးမဆွဲတော့ဘူးသူကဟိုသောတာပန်ဆင်းနေသူကဟိုဘာသွားပြီကွယ်သူဘာလို့တုတ်တိတာမှာလို့ဟုတ်ပါဗျာပြီးတော့သူနေတော့ကသူသိနေသူနေတော့ပြီးတော့လည်းသူသိနေသူဟဲ့ဟုတ်ပါဗျာဒီလိုကလည်းသူသိနေသူငါနဲ့သားမတွဲဘူးလေငါနဲ့သားဟာသားပဲဟုတ်ပါဟင်ငါငါပဲတမိဟာတမိပဲနေနဲ့ဘယ်လိုဘယ်တော့กว่ากว่าပါဟုတ်ကလားဟဲ့ဟင်အနာသမီးတို့လည်းဒီလိုပါပဲဆိုတာပါဒီပါပဲ သူတို့လည်းခုနပြောတဲ့ဖြူလာတာသုံးတယ်တမီးကထင်ရမှာပါဘူးမှန်ပါဗျာဟုတ်ကလားဒီလိုဖြစ်အောင်လုပ်နိုင်မှနေလို့ရမှာမှန်ပါဗျာလုပ်နေလို့ရနိုင်ပြီမှန်ပါဗျာဘုလိုသူ့ရဲ့သူကဘလို့ဝင်နေမှမသိဘူးလေဟင်မှန်ပါဗျာဟင်ဟိုအပြင်ရက်ကနေဦးမှာထင်တယ်ကွယ် BDV တို့ဟိုကြာရင်လည်းလုပ်တဲ့ရက်တို့ဘာလို့ဗရန်ဒီတို့ဟိုဘာလို့ဝတီယိုဒီတို့ဒါတော့တည်းမြင့်သွဲနေတဲ့ရက်ကဘယ်လောက်ရှိတော့ဟိုလင်ရောဟိုသမီးရော အိမ်ရောတမဲတမဲတိတ်ဟိုတမဲပစ္စည်းတွေရောဟင်နာတွေးသမျှတွေးသမျှဒီရောကြားသမျှကြားသမျှဒီရောဟင်တွေးသမျှတွေးသမျှဒီရောဒီဒီဒီဘယ်လောက်များလို့နင့်အရင်ကနင့်အရင်မျိုးသားကဘယ်လောက်များလို့ကျန်ရပါမှာ တော်တော်ပြည့်ရင်နေနေသွေးတဲ့လေပတ်မှုကလည်းအဲ့ဒီရေသွေးတွေကြီးလည်းပြည့်နေမှာပေါ့ဟဲ့ဟင်သူဒီလောက်ပြင်းတာကြီးကိုကိုကဖြည်းဖြည်းနည်းနည်းလုပ်မယ်ဆိုတော့တင်ဟင်ရရမယ်ဒီပိုးဆိုးမယ်ဒီပိုးဆိုးမယ်ဒီသူ့ကိုကပြင်းနေတာကြီးကိုရေပြီးပန်နေတာကြီးကိုသေးလေးနဲ့သွားပြီးရှိရပိတ်တာထွက်သွားပိုးဆိုးမှာပေါ့ဟိုမှာတန့်နေတော့ဟိုမှာထိုးမှာပေါ့ မှန်ပါဗျာခုအချိန်နဲ့ဟိုကွာနေကြတဲ့ကောင်ဖိုးတယ်ဟိုမယ်နေမှန်ပါဗျာဟင်မှန်ပါဗျာဟင်နင်းလည်းအဖေသမီးဆိုတော့ကျန်တော့လည်းအဖေလိုပြောဟင်နေမဲ့နေအဖေသမီးကျန်တော့လည်းအဖေလိုပြောပါဟုတ်တယ်လေဟင်ဟုတ်ကလားဟင်ဒါသာသနာနဲ့ကြုံတုံးွယ်ဟင် ။ဒီကံပါရကပြပါရဒါရကဒေါသဒါရီကဒိဋ္ဌိကံဘဝလေးရမှာပဲလို့။ခေါင်းကြိုက်နေပြန်ဘလို့ကောင်း။ခီးသွားဟန်လွဲပဲ။အဲ့တော့ဒါဒီခေါင်းကြိုက်မနေနဲ့ခီးသွားဟန်လွဲ။ဟင်ဝိတာကရုဏာပင်လို့လေဟိုမတိမချင်းခီးသွားဟန်လို့သုံးပါလေမတွဲဘူး။ဟုတ်တော့။သုံးတယ်မတွဲဘူး။တို့ပြောနေကြဆိုမောင်တို့မှသိမှာပါ။တန်တရားသမားလို့ဝိုင်းတော်ဒီသမားလို့တန်တရားမောင်တို့ဒီဘူးမှာဒီဘူးလား မသိဘူးပါဝိုင်းတော်ဒီလိုကြားဘူးလားကြားဘူးပါဗျာရှိကထောက်တာနောက်ကပြန်ချက်ချင်းပိတ်တာခေါပိတ်ခေါပိတ်ခေါပိတ်သွားတာဓမ္မတမန်ထွက်တယ်မှန်ပါဗျာတီးတာတီးပြီးနောက်ကမပိတ်ရင်တမန်မထွက်ဘူးမှန်ပါဗျာဟုတ်နော်မှန်ပါတော်ရကခုံကြီးရောမနေလို့ကြားဘူးမှန်ပါဗျာတော့ခုံကြီးရောမနေလို့ကြားဘူးမှန်ပါဟင်တန်ရရတဲ့ဒီလိုပဲဆိုကြည့်ကနှိပ်ပြီးနဲ့နောက်ကတည်းကချက်ချင်းပိတ်ရမှန်ပါတမန်တမန်လို့ ဒါမဟုတ်သံတရားမှာလည်းလက်တန်ကြီးမတူဘူးကွာဝိုင်းဘောလက်တန်ကြီးတူလားမတူပါဘူးအဲဒီဒီလက်ချနဲ့လက်ပိတ်မှာလက်အပြင်းပြော့တိုင်းအတန်ဖတ်တာနောက်ကချက်ချင်းပိတ်ရချက်ချင်းပိတ်ပြီးအတန်ပြတ်နေတယ်ချက်ချင်းမပိတ်ရင်တုံခါတန်ပိတ်နေမှာပါတာပဲမှန်ပါဗျာတို့မှလည်းစာရင်းနဲ့မှတ်သွားရင်းနဲ့မှ မပနေနဲ့ခုနကဟာဟိုသာမယမတိတာသူဝိုင်းမတိတာသူနေမှာပေါ့ဘိန်သူကြည့်လိုက်ဘိန်တော့ကဖေဖေကြီးလိုက်ဦးပါဘယ်ဘယ် ဟုတ်တယ်မတိရဘူးလေတန်တရားလည်းမဟုတ်မတိရဘူးညာဆိုကြိုးစားကြီးတွေပါဘုံပါဘုံတန်နေဟင်နေလဲအဲ့လိုနေပါပဲနေလက်ထံကောင်းလားဟင်လက်ထံညမှာကောင်းကြိုးစားမှာအေးဘယ်တော့မှကြိုးစားမှာလို့ဟင်ဝါလာဟိုအေးရဲမိဘူးကြီးရင်ပါကပြီးဝေအေးရပါလို့အေးရပါလို့ဤဆိုတမင်းချင်းမိဘူးကြီးရင်ပါကပြီးဘယ်လိုတောင်းတော့အေးရပါလို့ တော့ပြင်ပြီးဘူးကြီးလေပြီးဟောဟာလားဟိုတို့ချင်းဟောဟာလားဂျပန်ကလို့လေလက်နဲ့ကျုပ်ပဲမိလုံးထဲနဲ့တောင်းတော့အေးရပါလို့အေးရပါလို့ဟုတ်တယ်အေးရောမဟုတ်ဘူးလားအေးပါဗျာခုနကဝိုင်းတော်ဒီလူလေခွတ်မြင်ရမှအကျွေးမထမ်းအိမ်နာတွေကဖြစ်တဲ့ဟိုအိမ်နာတွေပြီးအောင်ဖြစ်တယ်ဒီဘုံတော်ရမိဘုံတော်တွေပြီးအောင်ဖြစ်တယ် အိမ်ခန်းထဲကဟိုအိမ်ခန်းထဲပြီးအောင်ဖြစ်ခဲ့ဒီဘက်ဖြစ်တယ်ဟိုဘယ်ပြီးအဲဘယ်ကြည့်တယ်နေရအဲနေလို့ဖြစ်ခဲ့မသိခဲ့ရင်ဒုက္ခသာပါမနောမှန်ပါဗျာဟင်ဒီလိုလက်တောင်ကြောင့်မဖြစ်နိုင်ဘူးမှန်ပါဗျာဟုတ်ကလားဟဲ့မှန်ပါဒီနေရာကဒီနေရာပြတ်ထွက်သွားမှန်ပါမှန်ပါအဲလိုလုပ်ရင်တော့နေလို့ဟိုအတွေးပြတ်ထွက်သွားနဲ့နင်တို့ခုနပြောတဲ့အရက်ချိန်ပြတ်တယ်မှန်ပါဗျာတို့တို့ကတော့ဘာလို့ရတော့နေငါငါငါတို့က ငါကသေရစီဝါရေးသမားလူမွေးရေးသမားငါရသမားမဟုတ်ဘူးတို့တော့ငါမလို့ဖူးတာဘာမှမရှိဘူးတို့တော့ငါမဆွဲဘူးမှန်ပါပါဘုံထူတာတော့ရှိရမှာပေါ့ဒါမှလည်းပြောနိုင်မှာသူများရဲ့အကြောင်းပြောနင်တို့ကတာကြီးဟာနေလို့ဘာလို့ပြောတတ်ရမယ်အဲရဲတော့သေချာမှတ်ကြည့်မှန်ပါတော်တာကနေဝင်သွားတဲ့ဟာလေချောင်းရောက်သွားဖို့သအိုးအစာအိတ်ထဲရောက်သွားဖို့ပေါ့ပါများလာတော့နှုတ်ခမ်းကစပြက်ပြီးဒီကနေနှာခေါင်းဒီကနေဟိုနေရွက် ဒီကနေတကောင်လို့ဒီကနေတော့သွေးတွေပါလေတော့တာကိုမှန်ပါပါဟင်မှန်ပါဟင်အမြင်အောင်ကြီးမှန်ပါမဆွဲနဲ့မှန်ပါဟင်အဲအဲအဲ့လိုပါလို့ဖြတ်ချင်းတော့ပါလို့ရတော့သူဒီချိန်ကြရင်တို့ဒီသွေးကြောတဲ့ကတောင်းတော့တာပဲ9နာရီတောက်ချင်းဆို9နာရီတောင်းတော့တာပဲအဲသူ့စီမသွားခင်ထမင်းရင်သားပြလိုက်တော့ပြတ်သေးတယ်မှန်ပါတော့တောက်ဖြစ်တော့မှန်ပါပါဟင်ဒီရေပေါင်းချင်းဒီပေါင်းဒီအစာရရင်သားပြလိုက်မှန်ပါ နောက်နောက်ပေါက်ချင်တော့ဘူးအဲ့လိုကိုဖြတ်တာလေမှန်ပါဗျာနိနိအဖေဖြတ်ပုံဖြတ်နည်းနဲ့ပြောဒူးရင်းပြီးဗျာကြိုက်တော့ဟာတပြက်သိအောင်မသားပြစ်လိုက်ဗျာအဲ့ဒါဆိုပြီးရောသိဘူးသိဘူးလားသိဘူးလားဘာမှမဟုတ်ဘူးသိဘူးလား ဟုတ်ကလားမှန်ပါဗျာဟုတ်သူ့ဘိုက်တင်းနေလို့တော့ဟုတ်မှာပေါ့တပါကြီးကဟိုဘက်ကြပြန်တောင်းမှာပဲဟာရတာမှန်ပါဗျာဟင်မှန်ပါဗျာတပါကြီးကြီးကတော့ပြန်မတောင်းနိုင်ဘူးလားမှန်ပါဗျာအဲ့ဒါနင်းဖိဖြန်ကြီးလေနင်းဖိဖြန်ကြီးဒူရင်းသားလားအဲ့လိုဖြာရတယ်ဖြာတယ်ဖိဖြန်ကြီးနင်းဖိဘောဘောနင်းလည်းနင်းဖိတော့ပြီးလို့ဒီလိုပဲလားဟဲ့ဟင် Baba Mejum do Mama Ayu Kababa to Baba TV ရတဲ့ကိစ္စမရှိပါဘူးမှန်ပါဘူးဒီချုပ်တိပေးရတာမရှိပါဘူးခုနကပြောဟိုသူ့သုံးရင်းနဲ့အဲ့ဒါမှတ်ကြည့်ပါမှတ်ကြည့်အကြောင်းသိသွားတော့ထင်ကြီးတာရှိသေးတာရှိတော့ပဲမှန်ပါဘူးဒီနဲ့ကြောက်နေတော့ရောက်ဘာလဲဘာလဲ ဟေးတုံးတော့တုံးတွဲဘူးမှန်ပါဗျာဒီနေရာရောက်အောင်တော့ကြိုးစားရမလို့မှန်ပါဗျာဒီနာ